ယနေ့2334ခုနှစ်နောင်တကူလာနောင်တကူလာဇန်7ရက်ပညာကြနေ့ဖြစ်နိုင်ကဒနာရီနဲ့55မိနစ်အချိန်အခုချိန်ကစပြီးတော့ဒနာရီတော့တရားဟောဖို့ရမှန်တာပါပညာကြရတယ်ဆိုတာ ရင်းသိကူးတဲ့သဘောပါပဲသင်္ကရန္တဆိုတဲ့ပုဂ္ဂိုလ်နေပြီးတော့သိဉာဏ်လို့ပြည့်ပါဠိအပန်နဲ့မှန်မှန်ဖတ်ရင်သင်္ကရန္တကသင်္ကရံလို့ဖြစ်တယ်ဒါကိုဒါကိုသိဉာဏ်ဆိုပြီးတော့မှာခေါ်သုံးရပြီးတော့လည်းပြောင်းရွှေ့ရဲ့အဓိပ္ပာယ်ရှိရှိကဝေဒဒီနေရာကလာတဲ့ဝေဒကျမ်းနေရာချင်း ကောင်းငင်မှာလက်ခတွေက30နှစ်ပိုင်း12ရာပြီဆိုပြီးပိုင်းချတာအဲဒီ12ရာပြီမှာမြေကတရားပြင်းတရားပြင်းရွှေ့ပြီးတော့ကြွားနေတယ်လို့ဒီလိုဆိုရှိတယ်အဲ့ဒါမြေကနှစ်တစ်ပါးလဲလာတဲ့အခါကျတော့မိဒ္ဒရာပြီဆိုတာမှပြန်ပြီးတော့ရောက်မိဒ္ဒရာပြီအကြောင်းကူးလေးမှာ သင်္ကရန္တရက်ကိုငရေကြော်ကြော်၃ရက်နေပါတော့ရှိပါတယ်။ကြောင်းရွှေ့နေတဲ့အချိန်နဲ့ဘုရားကလာသိပ္ပံဆရာတော်ကြီးအစိုးရအားဖြင့်ဆိုရင်တော့ကဘာမြေကြီးကနေပြီးတော့လှည့်ပြီးတော့သွားနေတာလူလည်းပဲဆန္ဒပိုင်းရှိတဲ့နယ်ကပထမဆုံးပိုင်းပြန်ပြီးတော့ရောက်လာတယ်။အဲဒီပထမဆုံးပိုင်းကြောင်းရွှေ့နေတဲ့ အချိန်ကာလလို့ဆိုရမှာသင်္ကရန္တပြောင်းရွှေ့ရနှစ်ပြောင်းရွှေ့ရဒါပါပဲနှစ်ပြောင်းရွှေ့တဲ့အခါကာလမှာနှစ်ပြောင်းရွှေ့တဲ့အခါကာလမှာဥပုသ်တရင်ဗီလာဆောက်တည်ခြင်းစသည်ဖြင့်ကုသိုလ်ကောင်းမှုတွေပြုကြရတယ် ယူနိုင်ရင်ကောင်းတာပေါ့လေကြော်တဲ့ပုဂ္ဂိုလ်တွေလည်းကြော်ကြတာအမျိုးမျိုးပါပဲအခြားခြားဘာသာရည်မှာလည်းသူတို့ဘာသာလည်းရှိရရှိပါလိမ့်မယ်များသောအားဖြင့်တော့နေတဲ့ကူရဲ့ခါကာလကြော်ကြတာပဲများပါတယ်ဘုရားတရားတော်ထဲမှာတော့နေတဲ့ကူတဲ့ခါဘာလို့ရမလဲဩဝါဒတော့မရှိပါဘူးမရှိပေမဲ့လို့ ဘယ်အချိန်မဆိုကုသိုလ်ကောင်းမှုပြုလို့ရှိရင်ကောင်းတာပဲတဲ့အချိန်ကောင်းခါကောင်းရတယ်မနေ့ပိုင်းကုသိုလ်ကောင်းမှုပြုရင်မနေ့ပိုင်းမှာအချိန်ကောင်းခါကောင်းရနေ့လယ်ပိုင်းကုသိုလ်ကောင်းမှုပြုရင်နေ့လယ်ပိုင်းအချိန်ကောင်းခါကောင်းရညနေပိုင်းကုသိုလ်ကောင်းမှုပြုလို့ရှိရင်ညနေပိုင်းအချိန်ကောင်းခါကောင်းပဲတဲ့ရေရာစာတွေဘာတွေရွေးနေကြမလို့ကုသိုလ်ကောင်းမှုပြုတဲ့အချိန်ဟာအချိန်ကာလအကောင်းဆုံးပဲ ရာသီတွေနက်ခတ်တင်တဲ့ဗာဒနဲ့ရွေးနေကြမလို့ဒါဘုရားတရားတော်အရာအဲ့ဒီလိုရှိပါတယ်နေ့ကုသိုလ်ပြုနေ့အချိန်ကောင်းခါကောင်းရတာညကုသိုလ်ပြုညအချိန်ကောင်းခါကောင်းရတာလောကအလိုအချင်းနှစ်သိကူးတဲ့ခါကာလမှာဥပုသေမိသားဆောင်မိမိတို့နဲ့မြတ်ဒါနကုသိုလ်တွေပြုအဲဒီကုသိုလ်တွေပြုတာဟာအချိန်ကောင်းခါကောင်းနေရတာပဲလာမယ့်နှစ်တစ်နှစ်လုံးအတွက် ကောင်းခြင်းချမ်းသာရခြင်းအကြောင်းဖြစ်တယ်မိမိတို့ကိုယ်တိုင်လည်းကောင်းခြင်းချမ်းသာရခြင်းအကြောင်းဖြစ်တယ်နိုင်ငံတော်လည်းကောင်းခြင်းချမ်းသာရခြင်းအကြောင်းဖြစ်တယ်အဲဒီလိုညီွယ်ပြီးတော့ကုသိုလ်ကောင်းမှုတွေပြုကြအဲဒီကုသိုလ်ကောင်းမှုတွေ အဲဒီကုသိုလ်ကောင်းမှုတွေပြုတဲ့နေရာမှာအခုဘုန်းကြီးတို့ကတရားဟောပြီးတော့ဓမ္မဒေသနာကုသိုလ်ပြုအခုတရားနာတဲ့ပုဂ္ဂိုလ်တွေဓမ္မသဝနာကုသိုလ်ပြုကြတရားဟောတရားနာတရားဟောတရားနာရင်တရားနှလုံးသွင်းတော့ဘာဝနာကုသိုလ်တွေလည်းပွားအနေဟောရရည်ရထားတာကတော့ပရိသတ်အားလုံး မှတ်လို့သားလို့လွယ်လဲလွယ်မှလည်းမှတ်သားတဲ့တရားဟောဖို့ရည်ရွယ်ထားပါတယ်ဒီလိုကာလမှာပညာလွယ်မှာမှအချိန်အားရပြီးတော့ဘုလိုတရင်ပြီးလားစောင့်ရတယ်တရားနှလုံးသွင်းအားထုတ်ကြတဲ့အဲဒီလိုပုဂ္ဂိုလ်တွေလည်းရှိအဲဒီပုဂ္ဂိုလ်တွေဘယ်လိုကူနဲ့ပြရအောင်မှလည်းမှတ်သားခြင်းနဲ့တရားအခြေခံတရားကစပြီးတော့ဟောရမယ် ဘာဟောလို့ဆိုရင်ဘုရားတရားတန်ခါယတနာသုံးပါးကတော့ကိုဒါလည်းဟောရပြီးတော့သရဏဂုံသုံးပါးဆောက်တည်ကိုဒါလည်းဟောရသရဏဂုံသုံးပါးဆောက်တည်ဆိုရင်သီလသမာဓိပညာကျင့်နေတဲ့အဲ့ဒီပါသွားပါလိမ့်မယ်သစ္စာလေးပါးသိပုံနဲ့ဒီရင်ပါသွားတယ်။ဒါကဘုံမှာပဲ။ ခြေကောင်ကစပြီးတော့တရားတော်ကုန်မယ်သို့တော့တဏှီရဲနဲ့ကိုညင်မကုန်မယ်ကျေဥစွာဘုရားတရားတန်ခါယရဏသုံးပါးကြောတာကစရကြောတာကတော့အခုဒီမှာဩကာလကြောကနှုတ်ကျိုးနေကြပါပြီတော်တော်နေရာကြဩကာလကြောကနေရအကြောင်းတရားသာတရားတော်ကိုစမ်းဆိုတာလည်းပဲ တမျိုးစီတမျိုးစီပဲတစ်ခုနဲ့တစ်ခုနဲ့သိပြီးတော့လူလူတူမျိုးမျိုးကွဲနေရလူတူတာကတော့ဘာတူသလဲဆိုရင်ကာယကံဝစီကံမနောကအပြစ်တွေပြောက်အောင်လို့ဒီခုကြောတယ်ဆိုတော့မူတစ်ခုကတော့တူးနေပြီးတော့အဲဒီလိုကြောတဲ့ကောင်းမှုကြောင့် မိမိတို့လိုအပ်တဲ့အကျိုးဆုတောင်းကိုပဲလေးပါးစပြီးမှလွန်မြောက်ပြီးတော့မညာပညာနိဗ္ဗာန်ကြပါလို့ဤဆိုတဲ့ဆုတောင်းအဲ့ဒါတော့မူတူးနေတာကတော့အဲ့ဒီမူတူတာထဲမှာအပြစ်ပြမမရဲ့အပြစ်ပြောက်အောင်ဆိုတော့တယ်ဆိုတာကောင်းတဲ့ကြောခြင်းပါပဲဒါပေမဲ့လို့ ဘုရားတရားသံဃာယတနာသုံးပါးကြော်တိုင်းကြော်တိုင်းအပြည့်ရှိလို့ကြော်တာကြီးတဲ့တော့မဟုတ်ဘူးသူတို့ရရင်တော့ကြော်ကြတယ်လို့ဒီလိုကြည်ရမှာပဲဒီနေ့ကိုမနေ့တစ်ကြိမ်ညနေတစ်ကြိမ်ဘုရားတရားသံဃာယတနာသုံးပါးကြော်လို့ရှိကြညာသံဃာတွေနဲ့တွေ့တဲ့အခါကာလလည်းကြော်လို့ရှိကြတယ် သူမင်္ဂလာဒုမင်္ဂလာကိစ္စတွေရှိတဲ့ခါကာလလည်းသီလယူရမယ်ဆိုရှိဥသောဩကာသကစတယ်သတော်ကြတို့တို့ရရည်ကဘုရားတို့ကိုကြီးဘုရားတွေလိုက်ပြီးတော့ပူးတဲ့ခါကာလမှာလည်းပဲဒီရောဆင်းရဲတော်ကြီးမြတ်မောရောက်တိုင်းရောက်တိုင်းအဲ့ဒီမှာသတော်ကြအဲ့ဒီကြောတာကြီးဟာဘာအတွက်ကြောတာတော့မေးလို့ရှိရင်ကုသိုလ်ရခြင်းလို့ကြောတယ်လို့ပြောရမှာပဲ ကောင်းကျိုးမင်္ဂလာဖြစ်စေခြင်းဟာကုသိုလ်ရရင်လည်းကြောတယ်လို့ပဲသိရလိမ့်ဒါပေမဲ့လို့မိမိတို့နှုတ်တက်နေတဲ့ကြောကြောကဘာပါနေတော့ဆိုတော့ပြင်းမမိရဲ့အပြစ်ပြောက်အောင်လို့ကြောတယ်လို့ဒါပဲပါအဲ့ဒါရင်ပါနေတော့ကြောတိုင်းကြောတိုင်းအပြစ်ရှိလို့လိုက်တောင်းပန်နေတဲ့အနေမျိုးအသေးပဲရောက်အဲ့ဒါဒီကအစဉ်လာလာခဲ့တဲ့ ဩကာသရောဂါရဲ့ချွေရင်းကျဲဒါပေမဲ့လို့အဲ့ဒီဩကာသကရောဂါချွေရင်းတယ်ဆိုရင်သူကသိမကြိုက်ဘူးမှာသူဆရာဆရာကြီးပြမှားတယ်ဆိုပြီးတော့မှားနေတာလည်းဘယ်တတ်နိုင်လဲသူ့စာမှားနေတာမှားတာမှားတာပြောမှပြင်မှာမပြောဘဲနေလို့မရှိဘူးသူ့စာမှားနေတာသင်ကြားကြည့်တယ်သူကအခုရှိခိုးကြတာကုသိုလ်လို့ကျင်လို့ရှိခိုးတာပဲဘုရားကြောမိလို့သွားအဲဘုရားပြင်မှားမိလို့ကြောတယ်တရားပြင်မှားမိလို့ကြောတယ်သံဃာပြင်မှားမိလို့ကြောတယ်ဒီလိုမဟုတ်ပါဘူး ဒီလိုဒီမှားမိတာလည်းတခါတရားတော့ရှိရင်လည်းရှိမှာပေါ့အဲ့ဒါကတခါကြောလိုက်ရင်ပြီးသွားပါပြီအဲမိမိစိတ်ထဲမှာဒီမှားမိတာရှိခဲ့လို့ရှိရင်အဲ့ဒီပြည့်ပြောက်စေခြင်းကတခါလောက်ကြောလိုက်ရုံနဲ့ရင်းရင်းတော့ပါပြီခဏခဏတစ်နေ့နှစ်ချိန်သုံးချိန်လေးချိန်ငါးချိန်တော့ဒီလိုပြမှားမယ်မထင်ပါဘူးဒီလိုပြမှားတဲ့ပုဂ္ဂိုလ်ကတော့ရှားပါလိမ့်မယ်တရားဥသွားတဲ့ပုဂ္ဂိုလ်တွေမှာသေရောဆင်းရောရှိတိုင်းကြောတော့ အဲဒီစေရောဆင်းရောနဲ့ခုမှလည်းတွေ့ရတော့ပြင်ပြေလည်းမပြင်မှားသေးပါဘူးအဲဒီမှာပြင်မှားလို့မဟုတ်ပါဘူးကုသိုလ်ရကျင်တော့ကတော့ဒါကြောင့်ဘုန်းကြီးကဩကာသကတော်ကဉာဏ်သာသူဒီမှာနှုတ်လဲတက်နေကြပါပြီဒါပေမဲ့လည်းနည်းနည်းလေးပြောတာမှတော့သူများကသောရဏလို့ရှိရင်မရှိတာပဲဖြစ်နေတယ်ဒီဩကာသသူများနဲ့မတူဘူးထူးတယ်ဆိုပြီးတော့အဲဒါဘယ်လိုအသေးပဲရှိတယ်ပြောတာမှပြောတော့ပြောရကြတယ်ရှိပါရဲ့ အခုတော့ဒီပြည်တော်သားကအချင်းကျဘုရားဘာသာသင်္ကန်းစာဆိုပြီးတော့ကိုရင်လေးတွေပါလေးတယ်ပြောသူကစာကလေးတစ်ခုရိုက်ထုတ်တော့အဲဒီကနောက်ဖြင်းတဲ့ကလေးပါတာတော့ပါနေပါဘူး။သူကလည်းတော်တော်သူကလည်းလုံလောက်။ဩဃာကဩဃာကတာယကံဝစီကမနောကဒါရှိရတိုင်းနဲ့ဒါပြင်းလို့မကြည့်ဘူး။ပြင်းတော့ပြင်းပြင်းလေးရပြင်းရတယ်ဥစ္စာ။ ကာယကံဝစီကံမနောကံရဲ့ရှင်နာမှာပြင်းမှန်းမိတော့ကာယကံဝစီကံမနောကအပြည့်ရှိလို့ရှိရင်ဆိုတဲ့အလေးပဲပေါ်အောင်လို့မြင်မှမိတော့ဆိုတဲ့ဝိသေသနာလေးတစ်ခုထည့်ရင်ဒါပဲမဲ့ဒီလိုထည့်လိုက်ရင်များနဲ့သိကွာသွားမှုလို့မထည့်ပါဘူးနော်ဒီထည့်လို့ရှိရင်အစတည်းကစချီလိုက်ကြတဲ့များနဲ့မတူတော့အဲဒီမှာတော်တော်နေရာကြောက်အောင်မဟုတ်ဘူးဒါကြောင့်များနဲ့တူအောင်လို့ဩဃာသာဩဃာသာဩဃာသာကာယကံဝစီကံမနောကံများတိုင်းနဲ့ထားတယ် အဲဒီကနောက်တော့သူကလည်းသဘာတော်တာခါရီနောပြည့်တော့ကြောက်ပါစီချင်းကျိုးငါဒီလိုဆိုတာလည်းရှိတယ်သူကလည်းဒီကသုံးပါလို့တဲ့တဘာဘာဖြင့်ပြမမိတော့ပြည့်ကိုရောက်ပါစီချင်းကျိုးငါဒီလိုဆိုတာလည်းရှိတယ်အဓိပ္ပာယ်ကတော့ဒီလိုပါပဲအဲဒါကိုကာယကံဝစီကံမနောကံဒီဟုတော့အပြစ်ခသိမ့်ပါကြောင့်ငြိမ်၍ခွင့်ရခဲ့တာ အပြစ်ခသိဒီမမီရဲ့ကာယကဝစီကမနောကအပြစ်ဟူတဲ့ညတွေပပျောက်ပါစေခြင်းအကျိုးငါဒီမရဖဲနဲ့ပပျောက်ငြင်း၍ပပျောက်ငြင်းပြီးတော့ဒီပြင်အကျိုးလည်းပဲကြည့်ရပါသေးတယ်လို့ဆိုလိုပါတယ်ဒီမမီတဲ့ကာယကဝစီကမနောကပညာရှိခဲ့လို့ရှိရင်ပြီးတော့ကြည့်ခဲ့ပါလိမ့်မယ်ဆရာတရားတန်ခါဒီမတဲ့ပုဂ္ဂိုလ်ဆိုတာရှားပါလိမ့်မယ်ဒါပေမဲ့တချို့ချို့ပုဂ္ဂိုလ်တွေကလည်းရှိကျင်နေကြည့်ရတယ် ဘုဂတာလာမှာတော့လောကကြီးရနဲ့ဝါရတွေကဝါရတွေကအမျိုးမျိုးထွေထွေရှိတော့အဲ့ဒီထဲမှာတရားတရားတန်ခါယတနာ၃ပါးကိုပြင်မအောင်လို့တိုက်တွန်းညွှန်ကြားတဲ့ဝါရတွေဆိုတာလည်းရှိဘုရားဘာသာပြင်ဘက်ကလည်းဟောပြောတဲ့တွန်းတာတွေရှိတယ်ဘာသာရေးတွေမယုံသေးအောင်မလေးစားအောင်ဒီ ရေးသားတာတွေဟောပြောတာတွေရှိဘုရားသာသနာတော်တွင်မှာကိုကသာသနာတော်တွင်အမိခံပြီးတော့တရားဆိုပြီးတော့ဟောပြီးတော့အဲဘုရားပြမှားတဲ့စကားလုံးတွေနဲ့ဟောတာတွေရှိတယ်နည်းနည်းဟောတော့ဆိုတော့သူတို့ကတရားဟောသစ္စာလေးပါးတရားတွေဘာလို့ပေါ့ဒီတရားကတော့ဘုရားတရားပါပဲတရားဟောတဲ့တရားအဲ့ဒီတွေကဒီကောင်းဆုံးရရာလေးသဘောကျအောင် အဲဒုက္ခသစ္စာယုံနာနေဖြစ်ပြနေပုံမိစ္ဆာဒုက္ခနာတာဖြစ်ပုံသမုဒိယသစ္စာဘာတွေဝိပါနိတဲ့တွေ့ရတယ်လို့ဘဝတွေဖြစ်နေပုံအဲဒီမှာအဲဒီဒုက္ခတွေငြိမ်းသွားပုံဒုက္ခတွေငြိမ်းအောင်လို့နှလုံးသွင်းဆင်ခြင်ပုံရှုပုံမေဃသစ္စာတရားအဲဒီသစ္စာတရားတွေဟောအာအတူတူကလေးပါပဲအတူတူကလေးနားလည်တဲ့စကားလုံးနဲ့ဟောလိုက်တော့ ဇာကဘုသူရလည်းဘာမှမရှိတဲ့ပုဂ္ဂိုလ်တွေသဘောကျနားလည်ရတော့ရသူတရားသဘောကျသွားပြီဆိုတဲ့အချိန်မှာသူကဘာသွင်းတယ်ဆိုတော့အဲမင်းတို့အခုငါဟောတဲ့သစ္စာလေးပါးတရားကိုသင်တို့တော့ရုပ်ပွားတော်ကဟောသလားမေးရတယ်မဟုတ်ဘူးသင်တို့ရုပ်ပွားတော်ပဲဟောတယ်သူကဘုရားပုံတော်ပဲသင်တို့ရုပ်ပွားတော်ကဟောသလားမဟုတ်ဘူး သူကဟောတော့ငါဟောတာမို့လားဟုတ်တယ်ဒါပြန်ရှင်းရကြီးပွားတာမင်းတို့ကိုယ်ကိုယ်ကိုရမလို့ငါကိုယ်ကိုရမယ်ဒီလိုဟောရဆိုတာကိုဟုတ်တယ်လားအောင်မယ်သူကဟောတော့ကောင်းတော့ဘုရားသူကဘုရားလို့လည်းသူကဆယ်သူကဘုရားလို့ဒါပေမဲ့လို့အဲဒီလိုဟောတဲ့ဥစ္စာမာသင်္နိကတော့ဘာမှအသေးပဲမရှိဘူးဘာမှအသေးပဲမရှိဘူးဒါပေမဲ့လို့ ဘုသူဒ္ဒနဲတဲ့ပုဂ္ဂိုလ်တွေကသူတို့ကိုသူတို့တော့ဘုသူဒ္ဒနဲတဲ့ဆိုရင်ခံရင်မခံရင်လည်းအဲ့လိုတော့ဆိုသူကခေပညာတတ်တယ်လို့ပြောတယ်သူကတက်ကတူပါလို့ပြောတယ်သူကအဲ့ဒီပုဂ္ဂိုလ်တွေကသဘောကျသွားတော့အစတုန်းကကိုယ်ွယ်နေတဲ့ဘုရားပုံတော်ကြီးတွေပြည့်ချအဲသင်းတော်တွေပြည့်ချတချို့များတဏှာကအရာများရင်သင်းတော်လေးခေါင်းရိုက်ပြီးတော့မှတရားဟောအောင်ဟောအောင်ဆိုပြီးတော့ဒီတော့ လူပြင်းမာတဲ့ပုံစံနဲ့ရှိတယ်လို့ဆိုလို့သာအဲဒီအဲ့ဒီလိုတရားသဘောကျတော့အဲ့ဒါအလုံးနားလည်ထားမှနေရကြကျိုးအဲ့ဒီလိုဆရာနဲ့တွေ့လို့အဲ့ဒီလိုဆရာကဟောတာနဲ့သဘောပေါက်တယ်ဒုက္ခပဲဒုက္ခရောက်တော့အာဟုတုတွေအများကြီးဖြစ်သွားတယ်အဲ့ဒါဘုရားပြင်မာတာပဲဟောတဲ့ပုဂ္ဂိုလ်ကလည်းဘုရားပြင်မာတယ်နားတဲ့ပုဂ္ဂိုလ်ကလည်းသူတရားလက်ခံတော့ဘုရားပြင်မာတယ်ဘုရားကိုယ်ပဲဘုံမလို့သူကိုယ်ကိုရမယ်သူ့ကိုယ်ကိုယ်ပဲသူ့ကိုယ်ကြီး သုဒ္ဓဘုံကြီးတော့ကိုယ်ဝယ်တယ်ကြားတယ်ဘုန်းကြီးတွေသင်ကြတာပါကိုယ်လည်းမကြည့်ရမမြင်တော့သင်ကြတယ်သင်ကြတာကတူးတဲ့မဟုတ်ပါဘူးအဲဒီလိုဟောပြောတဲ့ပုဂ္ဂိုလ်ကဒီလိုတူးတဲ့မဟုတ်ဘူးနဘူးသုံးလို့ရှိပါတယ်ဒီလိုဟောပြောနေတာအဲဒါကူရတဲ့ဇာတိဆိုင်ကောင်းလာမှာအဲဒီလိုဖျားပြင်မှားတဲ့ပုဂ္ဂိုလ်တွေလည်းပဲရှိတာတော့တော့ရှိနေတယ်ဒီလိုဟောတဲ့အတွက်အရင်အရင်ဘက်ကဝါရတွေအရဟောလို့ အရာကိုမကြည်ညိုအောင်ဟောလို့ဘုရားကြည်ညိုပြည့်တဲ့ပုဂ္ဂိုလ်ညိုပြည့်ပြီးတော့ပြင်မာတဲ့ပုဂ္ဂိုလ်ရှိမယ်ဆိုရှိနိုင်တယ်အဲဗုဒ္ဓသာသနာ့ဘင်းကဆိုပြီးတော့အယောင်ဆုံးအယောင်ဆုံးတရားဟောတဲ့ပုဂ္ဂိုလ်တွေပေါ့ဗုဒ္ဓသာသနာ့ဘင်းကဆိုပြီးတော့ဘုရားမကြည်ညိုအောင်ဟောရင်ဒါဗုဒ္ဓဘာသာကိုမဟုတ်ဘူးသူကဗုဒ္ဓဘာသာမဟုတ်ဘုရားကြည်ညိုတဲ့ပုဂ္ဂိုလ်မဟုတ်ဘူးဆရာကိုယ်ပဲသိရတဲ့ပုဂ္ဂိုလ်မဟုတ်ဘူးသူကဘုရားရံသူပဲအဲအဲဒီတော့ပုဂ္ဂိုလ်ကဟောလို့ဖြစ်စေ ဘုရားတရားသံဃာအပေါ်မှာစိတ်ဖြင့်ပြမှားခြင်းနှုတ်ဖြင့်မပြောသင့်တဲ့စကားပြောရိုင်းရိုင်းတဲ့စကားပြောဆိုခြင်းအဲကိုယ်ဖြင့်မယုံမသိခြင်းခုနဘုရားရှင်တို့တွေအဲဓာတ်ပုံတွေပါတွေပြုချပါလို့ဒါတွေကကိုယ်ပြုလို့အဲဒီကာယကံဝစီကမနောကံတဝုတလီတော့ရှိနေတဲ့ရှိမှာပေါ့သူရှိခဲ့ပါလိမ့်မယ်ရှိခဲ့ပါလိမ့်မယ်ငါရှိခဲ့မှာပဲတဝုတလီရှိပါလိမ့်မယ် အဲဒီတော့လည်းပဲဗျာကမှားတာပဲမကြည့်နေတာပဲလို့သိပြီးတော့အဲဆရာရှိမှဖြစ်ဖြစ်ဘာတော်ရှိမှဖြစ်ဖြစ်ဆရာသမားတူတယောက်ရှိမှပဲဖြစ်ဖြစ်အဲဒီဒီမှမိတဲ့ပြည့်ဒီကြောက်ပါစီခြင်းကျုံကရှိခိုးကြတော့တောင်းမှပါပြီဆိုတဲ့အနေနဲ့ဒီချိန်ကရှိခိုးတောင်းမှကြတော့လိုက်ရင်ဒါပြီးတော့ပါပြီပြီးတော့ပါပြီနောက်ဆက်မလိုပါဘူးဒါကြောင့်ယခုအများကြီး နေတိုင်းနေတိုင်းယတနာသုံးပါးရှိခိုးနေကြတယ်။ညာဘာငါတော်တွေတွေ့တိုင်းဟောကာလာဆိုပြီးရှိခိုးနေကြတယ်။သူမင်္ဂလာဒုမင်္ဂလာကိစ္စကြီးငယ်တွေရှိတိုင်းရှိတိုင်းဒီလာယူရမယ်ဆိုရှိဥစွာဩကာသကစပြီးတော့ဆိုပြီးရှိခိုးကြတယ်။တရားပွဲတွေကျင်းပတဲ့အခါတရားနာတော့မယ်ဆိုတော့လည်းအဲဒီမှာဩကာသဆိုပြီးတော့ကြောရှိခိုးကြ။အဲ့ဒါတွေကဘာအတွက်တုံးဆိုတော့ဒါကတော့ပြင်းမှမိလို့မဟုတ်ဘူး။ ကုသိုလ်ရအောင်လို့ပဲကုသိုလ်ဖြစ်အောင်လို့ဒီကုသိုလ်ကလည်းဘာအတွက် ကုသိုလ်ပြုရတယ်ဆိုတော့တက်ရှိခြင်းနာကင်းခြင်းအစရှိသောကောင်းကျိုးချမ်းသာတွေရဖို့ပဲဒီလိုကြည်ကြည်ရှိပါတယ်။ဒါကြောင့်ဘုန်းကြီးကအဲ့ဒီရွေချက်နဲ့လည်းကြိုက်အောင်လို့ဉာဏ်နာကုအလုံးနဲ့ထုတ်တယ်နေပါပြီ။ဩကာသာဩကာသာဩကာသာကာယကံဝစီကံမနောကံဒီဟုသောအပြိခသိမ့်ပါပြောင်းငြိမ်း၍ ဘာကြောင့်ညှိပြီးတော့အသက်ရှည်စွာအနာမရရပိကိညာကောင်းမှုမင်္ဂလာဖြစ်ပါစေခြင်းကျူးငါအသက်ရှည်ဖို့အနာကင်းဖို့အသက်ရှည်ခြင်းအနာကင်းခြင်းရံပိကိညာအဲဒီအကျိုးတွေကိုဖြစ်စေရတဲ့ကြာဥပလက္ခဏာနည်းပေါ်တယ်ဒီလောက်တည်းမကားသေးဘူးဒီပြင်လည်းကောင်းကျိုးချမ်းသာရခြင်းရပြနိုင်တဲ့အကြောင်းနဲ့ဖြစ်တယ်

ရာတော်ထီထွင်ကြည့်တော့ရသကုမာရမင်းသားမင်းသားကထီယူရသွားတယ်မင်းသားကထီရသွားတယ်ထီရသွားတော့ထီကလေးတစ်ခုတည်းရသွားတော့မဟုတ်ဘူးတဲ့မင်းရောက်တရား၅ပါးလုံးလည်းရတယ်အတိုင်းပြည်ကြီးတွေရတယ်မင်းဖြစ်တယ်လို့ဆိုတာတဲ့အဲဒီတည်းမှာထီကသူကထင်ရှားလို့ထီတစ်ခုတည်းနဲ့မှတ်ပြီးတော့မင်းသားကထီယူရတယ် ဒီလိုဆိုလိုက်လို့ရှိရင်ဒီပြင်မင်းမြောက်တရားတွေလည်းရတယ်မင်းဖြစ်သူရောက်တယ်ဆိုတော့အရိပဲကိုပြတဲ့စကားပဲတဲ့အဲဒီလိုပဲဒီမှာဒီကုသိုလ်ကောင်းမှုကြောင့်အသက်ရှင်ခြင်းနာကင်းခြင်းဘေးရန်တွေကင်းခြင်းဖြစ်စေနိုင်တယ်အဲဒီဖြစ်စေနိုင်တဲ့ကုသိုလ်ဆိုလိုက်တဲ့ဖြင့်နေပြန်လည်းပဲကောင်းကျိုးချမ်းသာတွေအလားတူဖြစ်တဲ့ကောင်းကျိုးချမ်းသာတွေအကုန်လုံးရစေနိုင်တဲ့ကုသိုလ်ကောင်းမှုအဲဒီကုသိုလ်ကောင်းမှု ရှိဖို့ရရှိဖို့ပါတယ်လို့ဆိုလိုပါတယ်ဒေဇေဇာနာမယေယမိကိညာကောင်းမှုမင်္ဂလာဖြစ်ပါစေခြင်းကျိုးငါဒီပုဂ္ဂိုလ်ကဘုညာမှာလည်းကြောပါကြီးလို့သွားဆက်ရဘုရားယရဏတရားယရဏသံဃာယရဏဒီဥပယရဏများ၃ပါးရှိခိုးပါ၏ယရဏများ၃ပါးတည်းရှိခိုးတဲ့အခါယရဏများ၃ပါးတို့ကိုရှိခိုးပါ၏ဒီမှာပဲ အဲဆရာသမားရှိခိုးတဲ့ခါယတနာသုံးပါးဆရာသမားတို့အရှိခိုးပါ၏မိဘတွေရှိခိုးတဲ့ခါလည်းယတနာသုံးပါးမိဘတို့အရှိခိုးပါ၏ဒီလိုရှိခိုးဖို့ရအောင်ညွှန်ထားပါလားအဲဒီရှိခိုးရတဲ့ကုသိုလ်ကံစေရနာတို့ရဲ့စွမ်းကြောင့်ဘယ်လေးပါးစသည်မှာလွံ့မြောက်ပြီးတော့မမမချမ်းသာပူချမ်းသာနိဗ္ဗာန်ချမ်းသာတရားကိုရပါလို့ဤနောက်ဆုံးကသူတော်ကတော့ညာနဲ့အထူးပါဘူးသူပါပဲ အဲဒီတည်းမှာဒီကိုရတော့ကုသကစေရနာရောက်ဆိုတာလေးကဒါလေးကတော့နေကြည့်ပါလေတချို့ကဘယ်နဲ့ရှိနေတော့ဆိုဒီကိုရတော့အကျိုးအားကြောင့်ဒီလိုလည်းရှိတယ်ဒီကိုရတော့အကျိုးအားဖြင့်ဒီလိုလည်းရှိတယ်အာအကျိုးဆိုတာနေရာပြောင်းတဲ့သူကဒီကိုရတော့အကျိုးအားကြောင့်အကြောင်းအားကြောင့်ဆိုအကြောင်းလို့မြင်ရတယ်လည်းရှိ

ရှိရဩဃာသတွေအကုန်လုံးတမူတဲ့ပဲရှိခိုးရသောအကျိုးအားကြောင့်လို့ရှိတယ်အကျိုးအားကြောင့်ဆိုတော့အကျိုးကြောင့်ကျိုးကြောင့်ကျိုးကြောင့်ဆိုတော့ဘာမှအဓိပ္ပာယ်မရဘူးအကျိုးကြောင့်ပဲလေးပါးစသည်မှာတို့ချင်းအကျိုးရပါတယ်အကျိုးကြောင့်အကျိုးရတယ်ရှိခိုးရတာကလည်းအကျိုးလည်းမဟုတ်ဘူးအဲ့ဒါတွေမကြိုက်ရဘူးသူစားဩဃာသတွေအကုန်လုံးပဲဗမာပြည်တွေလိုပြန်ဆန်နေတာက အဲအကျိုးအားဖြင့်ဆိုတာနည်းနည်းတော့မြည်တယ်ဒါပေမဲ့လည်းသူ့ဟာလည်းမမှန်ဘူးခြေခွေရတာကအကျိုးမှမဟုတ်ပဲခြေခွေရတဲ့ကောင်းမှုကောင်းမှုကအကြောင်းပါအဲကောင်းမှုကြီးကျိုးအားဖြင့်ဆိုရင်လည်းတိုက်ပါလေခြေခွေရတဲ့ကုသိုလ်ကောင်းမှုကံကျိုးအားဖြင့်ဆိုရင်လည်းခြေခွေရခြင်းဤကျိုးအားဖြင့်ဆိုရင်လည်းမှန်တယ်ခုကဒီလိုမဟုတ်ဘူးခြေခွေရတော့ကျိုးအားဖြင့်ဆိုတာလည်းမနေရဘူးကြာခြေခွေရတော့အကြောင်းအားအကြောင်းဆိုတာလည်းဟုတ်တယ်လို့လို့တော့ရှိတယ်ဒါပေမဲ့လို့ စကားကမချောဘူးရှိခိုးရတော့အကြောင်းကြောင့်အဲမချောဘူးဒါနဲ့1300ပြင်းနဲ့68ခုနှစ်ကဘလောကဥပဥဆိုတဲ့တရားကြီးကကိုကြီးကြီးစာရေးပြီးတော့သူမှဒီကိုယ်ကိုယ်နဲ့ဥစဉ်တစ်ပါးရှိတယ်ဥစဉ်ကမန္လေးစာတင်ပြီးတော့ညာလာညာလာတော့သူဘုရားကြီးကိုယ်ထဲမှာအဲဒီကျိုးအားဖြင့်ဒီခွေရတော့ကျိုးအားဖြင့်လို့ပဲရှိခိုးနေတာပါ အဲဒါကြီးအကျိုးအပြင်ကမမှန်ဘူးဒီလိုကျကမှန်ဘူးအကြောင်းအားဖြင့်ကမှန်တယ်အဲလိုကွယ်နေတယ်သူကသဘောမကျအကြောင်းချောက်ဆုံးကဒီလိုမှမှန်တယ်အကျိုးအပြင်ဆိုရင် မှန်မှုဆိုပြီးတော့အဲဒီအပြင်တော့သူကသဘောမကျဘာဖြစ်လို့လဲဆိုတော့ သူရဲ့သူရဲ့ယူဆချက်ကရှင်နာကဒီမမီတော့အပြစ်ကြောက်ပါစေခြင်းအကျိုးမှာရှိရပါခဲ့တယ်။ဒါပါတော့လားခါဒီမအပြစ်ကြောက်ပါစေခြင်းအကျိုးမှာလို့ပါရှိကအကျိုးမှာပါလာပါပဲ။ရှိကအကျိုးမှာပါလာတော့ဒီနောင်နာလည်းအကျိုးအဖြစ်ပဲရှိရတယ်။တကယ်၍ဒီနာကအကြောင်းကြောင့်အကြောင်းအချင်းလို့သင်ခဲ့လို့ရှိတယ် ရှင်းဟာလည်းပဲအကြောင်းမှဖြစ်ရတယ်သူကဒီလိုယူဆတာအကြောင်းကြီးအကြောင်းကြီးအကြောင်းဒီကဒီကုသတာကအကြောင်းဆိုလို့ရှိရင်ရှင်းကလည်းပဲဒီမမိသာပြစ်ခတ်သိကျင်းပြောက်ပါစေခြင်းအကျိုးမှာဆွဲနေရမယ်အကြောင်းမှာဖြစ်ရလိမ့်မယ်ဆိုတော့ဒီလိုယူဆတာပဲအဲ့ဒါလည်းအကြောင်းမှာလည်းမဖြစ်နိုင်ဘူးအကျိုးမှာရှိရရှိတော့နောက်ကလည်းပဲအဲအကျိုးအဖြစ်ဆိုတော့သူကမှန်တယ်လို့သူကဒီလိုယူဆတယ် ရှိကအကျိုးမှာဆိုတဲ့ဥစ္စာကတော့ဒါကသူကသံတရံခေါ်ပါတယ်ဘာအတွက်ညာအတွက်လို့ရည်ရွယ်ချက်ပါပဲအကျိုးဆိုတာလေးကတော့နှုတ်တဲ့နေတယ်ဘာအတွက်ညာအတွက်အလို့မှာလို့လည်းသိလို့ရပါတယ်အဲ့ဒါသူကသဒ္ဓါနည်းပါတယ်မပြီးတော့သူကရှင်းနေတော့လေသူတို့ပဲမှတ်နေတာပေါ့မှန်တယ်ဘုန်းကြီးကတော့ရေးပြီးတော့ပေးလိုက်ပါတယ်ဒါကြီးကျွားခြင်းဆိုတာကလည်းပဲอืมဒါလည်းပဲမမှန်ဘူး အကြောင်းအားကြောင့်ဆိုတာကလည်းပဲသိမကောင်းဘူးအဲဒီကွရတော့ကောင်းမှုကဤအကျိုးအားဖြင့်ဆိုရင်တော့ဒီလိုဆိုတော့ကောင်းတယ်ကောင်းမှုကဤဆိုတရားပိုင်ပါဒါလေးလည်းမပါဘူးအဲတော့ကောင်းတာကတော့ပြည့်စင်တာကတော့တို့ရတော့ကောင်းမှုကစေရနာတို့ကြောင့်အဲ့ဒါပြင်ကောင်းပါတယ်လို့အဲ့ဒီတိုင်းမှာအဲ့ဒီတိုင်းဆိုရင်တော့ဒီပြောကြမရှိပါဘူးဒီကွရတဲ့ကုလကစေရနာကြောင့် ယ်လေးပါးစသည်မှာလွတ်ပြီးတော့မကွန်ဒီမှာရပါလို့ဆိုရင်ဒါကတော့အကောင်းဆုံးပဲတဘာမှပြည့်ပြည့်မြန်ရှိဘူးလို့ဘုန်းကြီးတို့ဘုရားကြီးကိုအဲဒီဩကာသကတော်ကပြင်ထားတာကြားပါပြီလို့ဆိုပြီးညွှန်ကြားလိုက်ပါတယ်ဒီမှာအင်းကျုပ်ရေးပြီးတော့အဲဒီကထုတ်တဲ့သာဝတိတွေနဲ့ဩကာသကတော်ကဒီပါပါတယ်လို့အဲဒီမှာကြည့်ပြီးတော့ဆိုပြီးတော့ညွှန်ကြားလိုက်ရတယ်ဒါပဲမလို့အစင်လာကရှင်းနေတဲ့ဥစ္စာကိုအင်းမှန်မြင်မဲ့တော့သိမကြိုက်ကြဘူး ငါနဲ့ကိုအချက်ကမုံငါဆရာတော်တစ်ပါးကသူကဘုန်းကြီးဩဃကကိုအပြည့်တင်တဲ့သဘောနဲ့ရေးတာကျဲတဲ့မမတော့ထုတ်ပေါ်တော့ရေးပါမရေးနဲ့ပြီးရွယ်ပြီးတော့ရေးတယ်ဆိုတော့သိရတာအဲ့ဒါလည်းဘုန်းကြီးကသူတတိသေးစကားရေးဦးမင်းကြီးကလည်းလူတွေတိတိကျကျရေးမကြည့်တာနဲ့ဘုန်းကြီးကအပြည့်ကင်းအောင်ခုံလုံးရေးထားပါလေ အဲဒီဩကာသကရဘာနဲ့စပြီးတော့ရှိကကာနုဒွာရလို့ဆိုတာကွဲလာတယ်ဒီကကွဲတာဒီဒီကရုံးနဲ့အနာပြီးအကုသိုလ်တွေအနာများလာတယ်အဲဒီအကွဲအပြားတွေနဲ့လည်းသက်ဆိုင်ရအောင်လို့ဘုန်းကြီးတိမ့်ပြီးတော့ရေးထားတယ်ကံဖြစ်ရှိခိုးတယ်လို့လည်းမပြောဘူးဒွာရဖြစ်ရှိခိုးတယ်လို့လည်းမပြောဘူးဒီထဲမှာအဲကာမြင့်ရှိခိုးတယ် ဆိုခြင်းတဲ့ပုဂ္ဂိုလ်လည်းသူ့ဟာသူဆိုခြင်းဆိုဘာမှဒီကဘုန်းကြီးဩဘာသာနဲ့မဆိုင်ဘူး။ဒွါရပစ္စည်းကိုယ်တည်းပြောခြင်းတဲ့ပုဂ္ဂိုလ်လည်းပြောဘုန်းကြီးဩဘာသာနဲ့ဘာမှမဆိုင်ဘူး။ငင်းကြခုံပြန်ရှိဘူး။အဲ့ဒါကြီးလူကင်းအောင်လို့ဘုန်းကြီးကာယကံဝစီကံမနောကံဒီဟုဆိုအပြစ်ခသိအပြစ်မမိတဲ့ကာယကံဝစီကံမနောကံဟာတော့အပြစ်တွေကဘယ်သူမှငင်းပြန်မရှိပါဘူး။ဒါကတော့ငင်းပါဘူး။အဲ့ဒါကံဖြင့်ဆိုရင်တော့ဒါငင်းလာ။ကာယကံဝစီကံမနောကံဒီဟုတော့သုံးပါးလို့တဲ့တဘာဝသောကံဖြစ်နေမှလည်းဆိုရင် အဲ့ဒါတော့ငင်းပြီကြတော့ကာနဲ့ပြင်မာတယ်မဟုတ်ဘူးဓာတ်နေတာပြင်မာရမှလာတယ်သူကကာနဲ့ဓာတ်နဲ့ငင်းကတရားလာတာသူကံဆိုတာကပြင်မာတာဒီပင်လည်းကပဲကံဖြစ်ပြင်မာတာမဖြစ်နိုင်ဘူးကံကကတိုင်းမဖြစ်နိုင်ဘူးကရိယာလာဖြစ်နိုင်တယ်အငင်းပုံညာပြင်မာလာတာကိုတရားနည်းတွေကအဲ့ဒီလိုမငင်းရအောင်လို့ခွန်ကြီးကကာယကံဝစီကမနောကနိဟုသောပြစ်ခတ်သိမ့်ပပြောင်းငြိမ်ပြီးကာယကံဝစီကမနောကပြစ်မှမိတဲ့ကံများအကုသိုလ်ကံတွေပဲအဲ့ဒါတွေ အဲဒီအပြစ်တွေကြောက်ပါစေခြင်းပြုငါ၎င်းဒါရင်မကလေးဘူးအသက်ကြီးစွာနာမေးရမေကင်းကြောင်းကောင်းမှုမင်္ဂလာဖြစ်ပါစေခြင်းပြုငါ၎င်းဒါကအလုံးနဲ့ကြီးရဲ့ကြက်ကြက်အောင်လို့ထည့်ထားပါလေဒါကြောင့်ခုအဲဒီဩကာသကရောကကိုညီရွယ်ချက်ပြည့်စုံသောဩကာသကရောကဆိုပြီးတော့အောင်းတင်ကြတာဒီလိုမှတော့မူမှန်ဆိုပြီးထည့်တာလို့သူများဥစ္စာတွေမှားတယ်လို့ဆိုတာရောက်နေတယ်တချို့ကသိနေကြကြ ဒါနဲ့အဲ့ဒါလေးနဲ့နှုတ်တာလို့မှန်တော့လေကိုကမှန်တာပြောတာပါသူတို့ကမှားတာမှားတာကိုကျုံမပြောပါဘူးလို့မှားတော့လေမှားနေတာအဲ့ဒါကဩကာသကေရောဓာနဲ့စပြီးခုဥပိလာပါထုံးတဲ့ခြေကြီးဘုရားဘာသာသင်္ကန်းစာထဲမှာလည်းအတော်အသင့်သူကခေါ်ပြထားပါပြီရှိရတဲ့ဘုန်းကြီးဒီဩကာသကေရောဓာနဲ့စပြီးတော့ပြောဖို့ပါဘူးဒါက ပရိသတ်တွေစုံနေတဲ့ခါကလာဘုဒ္ဓပြည့်အောင်ပထမဆုံးဩကာသကကဩကာသကလောကရှင်းရှင်းပေါ်လောက်ပါလို့သာတရဏဂုံခေါ်ရမယ်တရဏဂုံတရဏဂုံဆိုတာတရဏဓမ္မနတရဏပုဂ္ဂိုလ်ရာဟူ၍ဓမ္မနရှင်းကခြင်းသိကခြင်းပုဂ္ဂိုလ်ရာဟူ၍ရှင်းကခြင်းသိကခြင်းပုဂ္ဂိုလ်ရာဟူ၍သိကခြင်း အဲဒါသရဏဂုံခေါ်တယ်သရဏဓမ္မနသရဏကုကိုယ်ဝေရဘူးလေအာကိုရဘူးလေချင်းကချင်းသိကချင်းဘေးရန်အန္တရာယ်ရှိတဲ့အခါမှာဘေးရန်အန္တရာယ်ကာဝယ်နိုင်တဲ့ပုဂ္ဂိုလ်ဆံချင်းကရတယ်ကလေးတွေဆိုရင်လူကြီးတွေနာပြေးကြရတယ်ဒါအနန္တရှားကလေးတွေဆိုတော့ခွေးအောင်လာမကြောက်တယ်အာပြေးလာတာပဲလူကြီးနာကိုအဲလူကြီးနာကတယ်ဒီကြောင့်ရှိလူကြီးကကာကွယ်မှာဟုတ်သူသိတယ်သူ

ဒါဘုရားဘာသာတရားမှာဘုရားတရားတန်ခါယရနာသုံးပါးအစင်မှန်တွေကိုချင်းကတအာကိုးတာရဏဂုတခြားတခြားဘာသာတွေလည်းသူ့ဘာသာနဲ့သူတို့လည်းပဲအောင်းငင်ဘုရားဘုရားတို့ရှိတာပေါ့လေအဲ့ဒီဘုရားဟောထားတဲ့တရားရှိတာပေါ့အဲ့ဒီမြတ်စွာဘုရားကြီးတကြီးဆိုတဲ့သူတို့ရှိတာသူတို့လည်းပဲသူတို့ကသူတို့အာကိုးရတယ်ချင်းကရတယ်ရှိတာပါပဲ။ ဇာနဲ့ပေနဲ့မရှိတဲ့နတ်ကိုယ်ကိုယ်တဲ့ပုဂ္ဂိုလ်တွေကရှိသေးအဲသူတို့လည်းပဲနတ်ဟာသူတို့မှာကိုယ်ကိုယ်ရပဲနတ်ကိုကိုယ်ကိုယ်တာနတ်ကိုယ်ကိုယ်တာမှပြီးပြီးတော့ယူနေတာသူတို့နာယူနေပါတယ်အဲသူတို့ကလည်းသူတို့ကိုယ်ကိုယ်ရတယ်ဖြစ်ဒီကိုယ်ကိုယ်ရတယ်ကိုယ်ကိုယ်တာတွေဘယ်ကစလာတော့ဆိုလို့ရှိရင်မြတ်စွာဘုရားဟောထားတဲ့ဇမဇာရတုစသည်မှာ ပြထားပါလူတစ်ယောက်ကတဲ့ယသေယဟန်ပြုသမာဓိတရားတွေအာထုတ်ခံရတယ်ဇံရပြီးတော့သူတွေတည်သွားတဲ့အခါမြမပြည်ရောက်တယ်မြမဖြစ်တယ်အဲလူလူတဲ့မြင်းမြတ်တဲ့နတ်နတ်ဆိုတာ6မျိုးရှိတယ် သတုမဟာယနတာရိနာယာမာဒုပိတာနေမနရတိပရဏိမိတဝုသဝရီအဲလိုနတ်6မျိုးရှိတယ်နတ်ပြည်6ထလို့ခေါ်တယ်အဲဒီနတ်ပြည်6ထကတော့လူလိုပါပဲအဲယောက်ျားမိန်းမနာသနာသမီးအစုံရှိတာပဲဒီမှာတော့ကာမဂုဏ်အာယုန်တွေအစုံရှိအဲဒီနတ်ပြည်6ထကလွန်ပြီးတော့ဇမားဆိုတာတွေရှိတယ်အဲဒီဇမားဆိုတာဇမားဆိုတာတွေကတော့ ယောက်ျားလည်းမဟုတ်ဘူးမိန်းမလည်းမဟုတ်ဘူးသို့တော့ပုံသဏ္ဍာန်အပြင်ယောက်ျားရဲ့အတွင်သဏ္ဍာန်တော့ရှိကာမဂုဏ်အာယုန်တွေသူတို့မှမရှိဘူးသူတို့အလိုလည်းမရှိဘူးကာမဂုဏ်အာယုန်တွေအလိုမရှိဘူးသူတို့ကာမရာဂတွေကျင်းသမင်းစားလို့ဝနေတဲ့ပုဂ္ဂိုလ်ဟာသမင်းစားရင်လည်းစိတ်မရှိတယ်လို့ပဲအဲဒီလိုပဲကာမရာဂစိတ်တွေကာမဂုဏ်အာယုန်တွေသုံးဆောင်မှုဝဲလို့တဲ့စိတ်တွေသူတို့မှမရှိဘူး အဲဒါဒီမာရီအနာချမ်းသာပါကာမဂုဏ်အာယုန်တွေသုံးဆောင်မှုပဲလို့လည်းစိတ်တွေရှိနေတဲ့အတွက်အခုကာမဂုဏ်ကပုဂ္ဂိုလ်တွေယောက်ျားမိန်းမပုဂ္ဂိုလ်တွေဒုက္ခတွေရောက်နေတာကိုယ်တကိုယ်တည်းနဲ့မြင်နိုင်မှုလို့ဆိုတာပေါင်းပေါ်တွေဆရာရအမှန်တရားအရှင်းပြအောင်လို့အမှန်အားထုတ်နေရဒုက္ခတွေရောက်အဲဒီဓမ္မဒီမှာအဲဒီကာမရာဂမရှိတော့ဘူး မနာချမ်းသာပါပဲနေရောညာရောအခါရပင်ချမ်းသာသိဉ္ဇဉ်ပြမရှိဘူးသိဉ္ဇဉ်ချင်းလည်းမရှိဘူးဒေါသလည်းမရှိဘူးနှလုံးမသားချင်းဒေါမနကမရှိဘူးသူကကိုယ်ထဲမှာညောင်းညာပူပန်ခြင်းနာကျင်ခြင်းအဲ့ဒီလိုဟာတွေလည်းမရှိဘူးကိုယ်သိရစိတ်ချင်းရတယ်သူတို့ပြင်းစိတ်ကလည်းပဲသူတို့ပါကြည်ရင်ချမ်းသာမတန်ကောင်းတဲ့ပုံမှာပဲအဲဒီဓမ္မပုံကြီးကဓမ္မပုံကနေပြီးတော့ သက်တမ်းပြည့်တဲ့အခါသူကစုရည်လာတယ်စုရည်လာတော့လူဖြစ်လူဖြစ်တဲ့အခါမှာအဲဒီဘုရားမှာလည်းရှိကဝါသနာထုံအားလျော်စွာသေရဟန်းပြုပြီးတော့ဇံတရားတွေအားထုတ်လို့ဇံရဇံရပြီးတော့ဘိညာဉ်တွေကြဇံရယုံနဲ့ဘိညာဉ်ရတာမဟုတ်ဇံနေနိုင်နေမှပထမဇံဒုတိယဇံတတိယဇံသရုပ်ဇံအောက်တည်းဆုံး၄ခုရှိတယ်အဲဒါတိုးတယ်ပြီးအရူပဇာနဲ့၄ခုရှိပါတယ်အဲသရုပ်ဇာလောက်ရရင်လည်း ဘိညာဉ်တွေရနိုင်တယ်လို့ကျမ်းဂန်တွေဆိုပါတယ်အဲဒါလောက်ရတဲ့အခါဘိညာဉ်တွေရအောင်နှလုံးသွင်းတဲ့ကဘိညာဉ်ရရှေးဘဝတွေပြန်နှလုံးသွင်းနိုင်တယ်ရှေးရှေးဘဝငါဘာဖြစ်ခဲ့ပါလဲပြန်စဉ်းစားတဲ့အခါရှေးဘဝတွေပြန်ပေါ်လာရှေးဘဝငါမြမပြည်မြမဖြစ်ခဲ့တယ်မြမပြည်တော့မြမဖြစ်အဲဒီမြမဖြစ်တဲ့အခါကလာအဲ့ဒီဘုံမှာအတူတကွနေခဲ့ရတဲ့မြမမိတ်ဆွေတွေရှိရဲ့ အဲ့ဒီထဲမှာအကြီးအကဲဖြစ်တဲ့ဗြဟ္မာကြီးနဲ့ဗြဟ္မာမင်းကြီးဆိုတာလည်းရှိတယ်အဲ့ဒီဗြဟ္မာမင်းကြီးကတော့အခုတည်းတည်းလည်းရှိနေတာပဲအတူတကွနေပေါ်နေပဲဖြစ်တဲ့အပေါင်းဖော်တွေဗြဟ္မာမိတ်ဆွေတွေကတော့တချို့လည်းပဲအဲလူပြည်ရောက်တယ်တချို့လည်းပဲဟိုမှာရှိသေးတယ်ဒါပေမဲ့လို့ဒီပုဂ္ဂိုလ်ကမမြဲဘူးဗြဟ္မာကြီးကတော့သူကမြဲတယ်ဗြဟ္မာအရှိဆုံးဗြဟ္မာကြီးကသူကမြဲအကြီးဆုံးမြတ်ကြီးကလည်းသူကဒီ ဒီမှာငယ်တွေကိုသူကခံရင်းတယ်လို့သူကလည်းယူဆတယ်။ဘာဖြစ်လို့လဲဆိုလို့ရှိရင်သူကအစတယောက်တည်းဖြစ်နေတာကမှတယောက်တည်းဖြစ်လာတော့ကြားတော့တယောက်တည်းနည်းနည်းပြင်းတဲ့သဘောဖြစ်တာပေါ့မပြောင်းမွေ့တဲ့သဘောအဖော်ဒီမှာတွေလူချင်းလားဒီမှာတွေအဖော်ကြီးချင်းကောင်းမှာပဲလို့စဉ်းစားတော့မယ်အကြောင်းအရလို့သာလူကြီးကနေပြီးတော့ဇံရပြီးသူ့ရလာတဲ့ဒီမှာတွေအစ်စ်တွေဖြစ်လာတော့သူစိတ်ကူးလို့ကြတယ်ဖြစ်လာတယ်သူကချင်းတာဟုတ်သူခံရင်းတယ်လို့ချင်းတာ နောက်မှဖြစ်လာတဲ့ပြမာတွေကလည်းငင်ကရှိနေတဲ့ပြမာကြီးကခံရင်းတယ်လို့သူကလည်းယုံကြည်တယ်အဲယုံကြည်တော့ဘယ်နဲ့ဖြစ်နေတော့ဆိုတော့အဲဒီလူပြည်ပြန်ရောက်ပြီးဇာယဘိညာရတဲ့ပြမာကပြန်လူကပြန်စဉ်းစားလိုက်တဲ့အခါကြီးကငါပြမာဖြစ်ခဲ့တယ်ငါလိုအပေါင်းဖော်ပြမာတွေကတော့သူကမမြဲဘူးဟိုပြမာကြီးကအကြီးဆုံးပြမာကြီးကတော့မြဲတယ်သူကအဲသောသောက ဘယ်ချိန်ကဖြစ်နေတယ်လို့လည်းမသိရဘူးစမရှိဘူးဘယ်တော့မှပြေလိမ့်မယ်လို့လည်းမရှိဘူးသူမြဲနေတာပဲသူကဖန်ဆင်းထားတဲ့ငါတို့တာမပြမာတွေတာမတတ္တဝါတွေကတော့မမြဲဘူးသိကြတယ်သူကဒီလိုယူဆတယ်အဲဒီကနေပြီးတော့တတ္တဝါတွေနဲ့တကွလောကကိုဘုရားသခင်ကဖန်ဆင်းတယ်ဆိုတဲ့ဝါဒဖြစ်လာတဲ့အကြောင်းအဲ ညဇောပြတရားတော်တွေထဲမှာနေရာပေါင်းများစွာမှာဟောထားတာရှိပါတယ်အဲဒီကနေပြီးတော့ဘုရားသခင်ကိုကိုးကွယ်လာကြတာဒါကဘုရားသာပေတွေကတရားရိပ်ပါပဲသမိုင်းကြီးရာတွေကအိန္ဒိယစာပေတွေကိုလျှောက်လေ့လာတဲ့အခါကလာကြတယ်အိန္ဒိယဝေရာကျမ်းတွေကသူတို့ကျမ်းတွေထဲမှာ ရေးသားထားတဲ့စာတွေကိုထောက်ဆပြီးတော့ကြည့်လိုက်တဲ့အခါကြီးကသိုးတွေစိတ်တွေကျွဲတွေနွားတွေသူတို့မွေးမထားတာတွေရှိအဲ့ဒါတွေဘေးရန်အန္တရာယ်ကင်းအောင်စောင့်ရှောက်အောင်ဆိုပြီးတော့သူတို့နတ်ကြီးအဲတောင်းပန်ကန်းတွေလူဇော်ကန်းပပကန်းတွေသူတို့ရှိတာကိုသူအဆိုးတွေဒါတွေပဲညားလာတာပဲသူလူဇော်ကန်းပပကန်းတွေသူတောင်းပန်နေဒါတွေများ အဲ့ဒါတွေထောက်စားပြီးတော့အောင်းငယ်ဘုံကလူတွေအလိုကိုဖြစ်စဉ်ဖြစ်နိုင်တဲ့လူတွေအကျိုးကိုစီမံဖန်ဖန်ပြီးနိုင်တဲ့အောင်းငယ်ဘုံမှာတကိုးကြီးတဲ့ဘုရားကြီးဆိုတာရှိတယ်ဆိုတော့ဖြစ်လာအဲဒီစတော့ကတော့သာမဏေကပဲတဖြည်းဖြည်းကြည့်ကြည့်ပြီးတော့ မရသခင်ဖြစ်လာတယ်လို့ယူဆအနောက်နိုင်ငံကဘာသာတရားတွေရအားဖြင့်လည်းသမိုင်းကြာတွေကတော့အဲဒီလိုပဲယူဆတာပဲခြေတုံးကကိုเจ้าနေကနေပြီးอืมသူတွေကိုစောင့်ရှောက်တဲ့နတ်အဲဒီကနောက်ကအဲဒီလူတွေကနေပြီးကြီးပွားတော့တိုင်းနဲ့ပြည်နဲ့ဖြစ်မင်းတွေပါလေဖြစ်တော့မင်းကကိုယ်ကတော့တိုင်းပြည်တွေလုံးကိုစောင့်ရှောက်တယ်အဲဒီလိုအယူဝါဒတွေဖြစ်လာရင်တော့ဆုံးကြတော့ အဲဘုရားသခင်ဖြစ်လာတယ်ဆိုပြီးသမိုင်းဆရာတွေကဒီလိုယူဆတယ်ဘယ်လိုပဲဖြစ်ဖြစ်ရှိကနတ်ဒီကိုယ်ပဲကတော့ထင်ရှားအခုတည်းဒီလည်းဒီလိုပဲထင်ရှားတာမြတ်စွာဘုရားလက်ထက်တော်ကာလတုန်းကအဂိဓာတဆိုရသေးရရှိတယ်သူကကောသလတိုင်းကကောသလပထမကောသလမင်းကြီးရဲ့ ရောဟိဆရာကြီးရောဟိဆိုတာမင်းဆရာကြီးပါပဲညွှန်ကြားညွှန်ကြားတယ်လို့ဆက်ဆက်ရရညွှန်ကြားမင်းဆရာကြီးသူကအဲဒီပထမဘောဓလာမင်းနာယသာနာသူသားတော်ကမင်းဖြစ်လာတဲ့အခါသူကအသက်ကြီးနေတော့နောက်မင်းကသူ့အများကြီးယူသေးနေရတယ်သူကခွင့်တောင်းပြီးတော့သူကရေသေးပြီလူနဲ့အတူသူတတိပြိဋ္ဌာတွေလူလည်းရေသေးကြကြရေသေးတစ်ထောင်ရှိတယ်လို့ဆိုတယ် အဲ့ဒါတွေကိုသူကဩဝါဒပေးကာမဝိတက်ကာမဝအယုန်တွေကိုကြံစည်ခြင်းမပြုရဘူးဗျာပါဒဝိတက်သူများတွေပြည့်စည်ရတဲ့စီအောင်ကြံစည်ခြင်းမပြုရဘူးဝိညာဝိတက်သူများညှင်းဆဲဖို့ရာတွေကြံစည်ခြင်းမပြုရဘူးလို့ရင်းတော့လောဘနဲ့ဒေါသနှစ်ခုပါပဲအဲ့ဒီဝိတက်သုံးပါမိစ္ဆာဝိတက်တွေမကြံစည်ရဘူးတကယ်ကြံစည်မိလို့ရှိရင်သဲတာထမ်းရမယ်အဲမြေက သက်တောင်ကနေပြီးတော့သက်တထုပ်တထုပ်ယူပြီးတော့ဒီနေရာပုံရောက်နေဆိုပြီးဒီနေရာသတ်မှတ်ပြီးတော့ပေးတယ်ဒါတော့သူတို့တရားအထုတာတော့ဘာအထုတယ်တော့မပါဘူးအထုတာတော့ရှိရောရှိပါလိမ့်မလားဘာမှမအရင်ငယ်ကြံနေတဲ့စိတ်ဆိုတာကဖြစ်လွယ်ပါပြီနဲ့ဒုက္ခတရားအမှတူပဲနေရင်တော့ခဏခဏကြံနေမှာပဲကြံတိုင်းကြံတိုင်းပဲတာငါထားရမှာကိုဟိုမှာပဲအထုလေးတွေသွားသွားပြီးတော့တဲ့တထုပ်ယူလာလိုက်မြတ်သွားပုံလိုက် အဲဒီတဲတထုယူလာရင်လမ်းတောင်မှသူကြံကြံကြမ်းလာအောင်လို့ဆိုတာအကြကြီးပဲစိတ်ဆိုတာကအခုတရားထုတ်နေတဲ့ပုဂ္ဂိုလ်တွေကိုသိတာပဲသင်မှာဖောင်းနေပိန်နေထိုင်နေဖြည့်ရအမြဲပြမှတ်နေတာတွေကတော့ကိုလိုရှိရတဲ့အာယုလေးသွားသိကူးတာရှိတာကိုဘာလို့ခြင်းနဲ့ဘယ်သူနဲ့တွေ့ခြင်းနဲ့ဘာပြောခြင်းနဲ့စသည်ဖြင့်ဒီလိုသိကူးရရှိတာပဲသိကူးရရှိတာအဲ့ဒါလေးကိုရှိရမှရတယ်ဒီမှာတော့သူတို့ကတော့ဒီလောက်စိတ်အောင်တော့ရှိမှာမဟုတ်ပါဘူးခါကျေးရဲနဲ့တူပါတယ်အဲ့ဒါ ကာမဝိတ္တကြံတိုင်းဇာဝရဝိတ္တကြံတိုင်းဝိညာဝိတ္တကြံမိတိုင်းတို့ဒါထမ်းရတာကိုပဲတွေတထုပ်ထုပ်သွားပြီးတော့ယူလာပြီးတော့သင်္ညာဖို့ရအဲ့ဒီပဲတွေဟာကြာတော့ဘလောက်များသဲပုံကြီးကြီးဖြစ်လာပြင်းပါအဲတစ်နှစ်လောက်ဆိုရင်တော့အများကြီးဖြစ်လာနိုင်မယ်ဒီနေ့ကိုတော်တော်များနိုင်မယ်ဒါကရသေးကတစ်ထောင်ဆိုတော့ဒီနေ့တယောက်တယောက်ဘယ်နှခါကြာမြင်အောင်မနေဘူးဆိုတာပဲတွေအများကြီးဖြစ်မှာနောက်နောက်ကကာလမှာအဲ့ဒီသဲပုံကြီး အဲဘုန်းကြီးကလာပြီးတော့ငကားတကောင်လာနေတဲ့ငကားဆိုမွေပါပဲမွေကြီးပါပဲသို့တော့တကူရှိတဲ့ငကားကြီးညဇာဗျာပွင့်လာမူလာတဲ့ခါညဇာဗျာကနေ့စဉ်နေ့စဉ်မဟာကရုဏာတမပတ္တိဉာဏ်တော်နဲ့လောကကိုဖြန်းပြီးတော့ကြည့်အတ္တဝါရေငါမတော်ကဆံရကိုဖြင်းရလွံ့မြောက်ကဲတင်နိုင်တဲ့ပုဂ္ဂိုလ်မရှိဘူး နိမလာမလည်းဟောကြားပြီးတော့နိဗ္ဗာန်ရအောင်သင်္ခါသိင်းနဲ့နိဗ္ဗာန်ရအောင်ဟောပြောနိုင်တဲ့ပုဂ္ဂိုလ်မရှိဘူးငါသာလင်ကယ်တင်နိုင်တဲ့ပုဂ္ဂိုလ်ရှိရဲ့ဒါတော့ဒီလိုနိဗ္ဗာန်ကြောင်းဖြစ်တဲ့တရားကိုအားထုတ်နိုင်လောက်တဲ့ရှေးကံပါရမီရှိတဲ့ပုဂ္ဂိုလ်တွေဘယ်မှာရှိသလဲဆိုတာလောကကြီးဖြန့်ပြီးတော့ကြည့်ဒီကံနဲ့ညမှာကဲလေးချလိုက်တော့ ဒီလိုင်းကြီးဒီပြန့်ပြီးတော့ဝိုင်းတာကန်းစားပြန်ရောက်တယ်အဲ့ဒါလိုမြတ်စွာဘုရားညံတော်ကလည်းမြတ်စွာဘုရားဌာနကုရိတွေကနေပြီးပြေးဖြန်းပြီးအရာရှင်းမြန်အရာဆယ်မြန်တာအကုန်လုံးဖြန့်ပြီးတော့သွားအဲ့ဒီတည်းမှာကျွတ်ထိုက်တဲ့ပုဂ္ဂိုလ်နဲ့ကြတော့မပေါ်လာကျွတ်ထိုက်တဲ့ပုဂ္ဂိုလ်ညမှာပေါ့ဓာမီနဲ့ထုတ်ကြည့်ရလို့ရှိရင်တွေ့ရတယ်လို့မောင်ထဲမှာမဲနေတော့မ မြင်ဓာမီနဲ့ထိုးကြည့်တော့မြင်ရတယ်တွေ့ရတနည်းအားဖြင့်ဒီကဥပမာပေးတာမိုးရင်းခါကလာလေလုံသမားတွေလေလဲရှိတယ်ညမှောင်းနေတဲ့ခါကလာတောင်ပေါ်ကနေကြည့်လိုက်တော့အဲဒီလေတဲကမီးအောင်လေးတွေမြင်လေတဲမမြင်အောင်လူမမြင်အောင်မီးအောင်လေးတွေမီးလေးတွေထွန်းမီးကိုလေးတွေပေါ်ကြည့်ရတော့မီးကိုလေးတွေမြင်အခုဆိုလို့ရှိရင်ဓာမီတွေမြင်ရတာအဲ့ဒါလိုပဲတဲ့ကျွတ်ထိုက်တဲ့ပုံကိုယ်တွေဘုရားညာတော်မှာလားထင်မို့ အဲလိုထင်တဲ့အခါကာလကျတော့ဘယ်လိုအကြောင်းအရာရှိသလဲလို့ဆိုရင်လည်းအိပိရတနဲ့တကွာဒီပရိသတ်တွေအကုန်လုံးကျွတ်ထိုက်တဲ့ပါရမီကံရှိရဲ့အဲဒီအကျိုးကြောင့်မြင်မြတ်စွာဘုရားရှင်မမောက္ကလာအဲဒီအပေကြီးသွားပြီးတော့ချိုးဖို့ရလွတ်လိုက်ရှင်မမောက္ကလာမြတ်စွာဘုရား တတိတော်တစ်ပါးလည်းသွားလို့ဖြစ်ပါမှာပြသူတို့အများကြီးအားသွားတာသွားနေမှာငါပြလည်းပဲချွတ်လာတယ်သင်သွားနေမယ်လို့ဆိုတာဒီမှာမဟုတ်လားငါသွားညနေချင်းအချိန်ကုန်မှဟိုရောက်တော့အဂိရဒရေသေးကြီးနေတဲ့ရေသေးတဲကြောင့်ပေါ့ရေသေးကြောင့်အမိကပြီးတော့အဂိရဒလို့ခေါ်လိုက်တော့ရေသေးကြီးကကြားရတာသူအစိတ်ခုတယ်အကြီးကဲဆိုတာနာမည် ခေါ်လို့ထုံးတာမရှိဘူးအခုကာလလည်းဒီလိုပဲဆရာတော်ကြီးဆိုဆရာတော်ကြီးရဲ့နာမည်ကိုယူသည်လေးစားနာနာမည်မခေါ်ဘူးမူလပွဲရင်ခေါ်ကြဘူးဒီလိုပဲယူသည်ယူသည်တော့အားဖြင့်သိရင်မြင်နေတာခေါ်တယ်ဘယ်ဆရာတော်ညာဆရာတော်စသည်ဖြင့်ကြောင်းမြင်နေပါမြင်နေဒီလိုသာခေါ်တယ်ဘွဲကိုထုတ်ပြီးတော့မခေါ်ဘူးအဲတော့အဲ့ဒီအဲ့ဒီဒတာကအဲ့ဒီဒတာဆိုတဲ့နာမည်နဲ့ခေါ်ဝင်တဲ့ပုဂ္ဂိုလ်မရှိဘူးအဲတော့သူ့ကိုအဲ့ဒီဒတာလို့ခေါ်လိုက်ကြတဲ့ကတော့ဒီပုဂ္ဂိုလ်က တော်တော်ရိုင်းတဲ့ပုဂ္ဂိုလ်ပဲငါနဲ့အဲ့ဒီတတာခေါ်လို့ဘယ်သူမှငါကိုဒီလိုမခေါ်ဘူးမယုံဘူးမယုံဘူးခေါ်ရမလားဆိုဒီကလည်းစိတ်ခုဆိုစိတ်ခုသားပြီးတော့ထွက်ပြီးတော့ဘာလဲအရှင်ဘာလဲအရှင်ဘာလဲဒေဝိတတာတဲ့ငါဒီတညဒီမှာတညတဲကျင်တယ်တဲဘူးကနေရာလင်းညာပေးပါဦးအာမရှိဘူးတဲ့ဒီစိတ်တစ်ပါးတကြောင်ဒီစိတ်တစ်ပါးတကြောင်ပြီးပြီးရှိတာကိုနေရာကိုမရှိဘူး သတိရတာဒီလိုမလုံးနဲ့လေလူလူချင်းရဟန်းရဟန်းချင်းအကူညီပေးရတယ်လူဆိုတာလူထံလာတာရဟန်းဆိုရဟန်းထံလာတာပဲအခုထံလာတဲ့ပုဂ္ဂိုလ်အဲ့ဒါအာရမနေရာလေးပါလေပြေးမှာဘောကိုတရားတယ်မရှိဘူးတဲ့ပြေးကြမရှိဘူးဒါဖြင့်လည်းနေရာထုံးမရှိရင်လည်းခိုင်းဒီသဲဘုံကြီးတော့အားပါလိမ့်မယ်ထမရဲ့အဲ့ဒီသဲဘုံကြီးဘယ်သူရှိတော့သဲဘုံကြီးကလည်းဟိုငကားကြီးရှိတယ်တဲ့မတော်လိမ့်နဲ့တဲ့သဲဘုံကြီးကလည်းငကားကြီးမနာအဲ့ဒါကြီးဆိုးတယ်တဲ့ ကိစ္စမရှိပါဘူးအဲ့ဒီအဲ့ဒီဟာကြီးပဲပြေးပါတော့ဆိုပြီးတော့သွားတော့ငကားကြီးအဟောမှာစိတ်ဆိုးပြီးတော့အကိုးတွေလို့ညာနေလို့ဒီမှာဟုတ်ကလားတကူနဲ့ကာကွယ်ပြီးတော့သူကလည်းကိုးတွေညာနေလို့လည်းနောက်ဆုံးကြတော့ဒီမှာမဟုတ်လားတကူကြီးရောငကားကြီးကနောက်ဆုံးကြတော့မတတ်နိုင်မတတ်နိုင်တော့ငကားကြီးဒီမှာမဟုတ်လားယူသေးသေးနဲ့อืมယူသေးပြုအဲဒီရသေးတွေက ရှင်မမောဝလာနဲ့ငကားကြီးနဲ့အခိုးလျံနေတို့တာတွေမြင်ရတော့อืมယဟန်တော်ညိုဝကောင်းပါပြီနဲ့သူစကားနားမတော်မနဲ့ဒီငကားကြီးရှိရသွားလို့ငကားကြီးနှိမ့်ဆက်တာခံရပြီသိကြပါပြီလို့အောင်းမိကြဒါနဲ့မနဲ့ကြတော့သွားပြီးကြည့်ရသွားကြည့်ရဟိုမှာငကားကြီးကငကားကြီးက ရှင်မောကလရဲ့ပတ်ဝန်းကျင်မှာခွေပြီးတော့အိမ်ကြီးလိုပေါ့ခွေပြီးအထက်ကပကင်းကြီးကမိုးပြီးတော့ငကားအိမ်ကြီးအခုတချို့အဲဒီလိုငကားယုံနဲ့ရဟန်းယုံနဲ့လုပ်ထားတာတွေရှိတယ်မြတ်စွာဘုရားရဲ့မုံစရိနာအရင်ကအဲဒီလိုနေဘူးတာရှိပါတယ်ငကားကသူ့ကိုယ်နဲ့ကြောင်းကြောင်းနေရခြင်းဖန်ဆင်းပြီးတော့ပြုလုပ်ပြီးတော့လှူထားတာအဲ့ဒါမနဲ့သွားကြည့်တော့အဲ့ဒါတွေ့တော့မှ ရှင်ရဘယ်နဲ့တော့ဆိုရင်မင်းတို့မြင်တဲ့အတိုင်းပဲအခုငါးကြီးနားမှာအယိုတွေပြုတ်ဒါတော့မှသူတို့ကတခါရဲ့ရှင်မမောကလန်တကူကြီးပါပြီဒီငါးကြီးနာဆိုးတဲ့ငါးကြီးဒီငါးကြီးကိုပြင်ငွေရင်ကြောင်ဆုံးမနိုင်နဲ့ဆိုပြီးတော့အယိုတွေပြုတ်ကြတဲ့မြတ်စွာဘုရားချက်ချင်းကြွလာတော့ရှင်မမောကလန်မြတ်စွာဘုရားထပြီးတော့အယိုတွေပြုတ်တော့မှသူအာအပြင်ပေါ့အောင်ပါရှင်မမောကလန်ဒီရဟန်းတော်တကူကြီးတာကအောင်းတယ် အခုနောက်ထပ်လာတဲ့ကိုလိုကြီးကဒီဒီမှာမောက္ကလန်တက်တဲ့တကူကြီးကိုရတယ်တကူကြီးသလားဆိုအာကြီးပါတော့လို့ဒါကဆရာပဲတတို့ကတကြီးကြီးပဲဆိုတော့အဲ့ဒီညဇောဗျာယူသည်ပြုရဒါကဒီလိုဘာလို့လို့ရတော့ဒီလိုမလို့လို့ရှိရင်ဟိုအဂိဒတာကလည်းပဲပြောတာဟောတာနားထောင်မှာမဟုတ်ဘူးဒါမှပုဂ္ဂိုလ်အနေနဲ့နားထောင်မှာမဟုတ်ဘူးဆိုတော့စောစောကလည်းမာနကျူအောင်တစ်စင်းချင်းတစ်စင်းချင်းသူက ပြုညာအဲဒီမှာညစွာဘုရားကမေးတယ်အဂိရတာပင်တကြီးတွေဘယ်လိုဆုံးမတော့ဆိုတော့အဂိရတာမြတ်ကြီးကအင်းကျွန်တော်တကြီးတွေကိုတဲ့တောင်ကိုကိုရတောကိုကိုရသစ်ပင်ကိုကိုရစသည်ဖြင့်အခုမြန်မာမှာရှိတဲ့ဒီနာတောင်တွေတောတွေသစ်ပင်တွေ ကိုယ်ဝယ်ရအဲ့ဒါကိုယ်ဝယ်လို့ရှိရင်ဒီဆင်းရဲကလွတ်လိမ့်မယ်ဆိုပြီးတော့အဆုံးမပေးထားတဲ့အကြောင်းပြောတော့မြတ်စွာဘုရားအဲ့ဒီတောတွေတောင်တွေပြပင်တွေကိုယ်ဝယ်တာကိုယ်ဝယ်ရစိတ်မဖြစ်တဲ့အကြောင်းဟောပါတယ်ဘုံဝေတရဏယံဒီအပဒာနိဝနာနိသအာရမရုပ္ပစေတိယာနိ မနုဿဗယတိစီတနေတံခောတရဏခေမနေတံတရဏမௌဒံနေတံတရဏမာဂမသဗ္ဗဒုက္ခဗမௌဇတိဘဟုံဘဟုမြတ်စွာဘုံသောမနုဿလူတို့သည်ပဗဒာနိသတောင်တို့ကို၎င်းဝနာနိသတောတို့ကို၎င်းအာရမရုပ္ပဇိတ္တယာနိသ အယံဥယင်သစ်ပင်ဤဟုသောနာကွန်းတို့ကို၎င်းရဏံကိုကိုရာဟု၍ယံတိသိကကြလေကုန်၏အများသောလူတွေကတောင်တွေတောတွေအရာဥယျာဉ်တွေနာကွန်းသေဒီလို့ခေါ်တယ်ကြီးအဲသေဒီလို့ခေါ်တဲ့ ပူဇော်ပူဇော်ရိုက်တဲ့နတ်ကောင်းပါခုကာလမှာအရှင်ကြီးအရှင်ကြီးပင်တို့ပါဆိုတာမျိုးတွေဒီဥစ္စာတွေတော့ရဒီမှာရှိတယ်ရှင်ကြီးပင်တွေပါလေဒါရှိတယ်ယထာနဲ့သွားလို့ရှိရင်ယထာလမ်းမေးလျှောက်ပြီးတော့သွင်းငင်ကြီးထဲမှာအဲသစ်ပင်တွေတချို့သစ်ပင်ကြီးတွေကအမှန်တရားစီစီကားကနဲ့တွေ့ရမြင်ရပါလိမ့်မယ်ကာလနာသွားရင်လည်းတွေ့ရပါပဲလမ်းပေးနေတယ် အဲဒီသစ်ပင်ကြီးတွေဘယ်သူမှအာရုံနဲ့မရှိဘူးဒီပြင်သစ်ပင်တွေတော့ဆင်းခုလို့ကိုုံပြီးအဲဒီသစ်ပင်တွေတော့ဘာမှမလုပ်ဘူးအဲဒါကြီးအဲဒီရက်ကလူတွေအရှင်ကြီးရှိတယ်ဆိုပြီးတော့မခိုးဝင်လို့နားတွေကြားနေတာတော့အရှင်ကြီးပင်အဲဒီလိုဟာတွေပါပဲဟိုမှလည်းသူကရုခစေတီတဲ့သစ်ပင်စေတီအခုလိုဟိုဥဒိစီထားတဲ့စီတီမဟုတ်ပါဘူးသစ်ပင်စေတီကိုယ်ကိုယ်အားတဲ့သစ်ပင်ကြီးတွေပေါ့အဲဒါတွေရှိတယ်အဲဒါတွေကိုလူတွေက ကိုယ်ဝေရာဖြင့်နဲ့သိကကြတယ်ဘာကြောင့်လူတွေကသိကတာတော့ဘယတိစီတာဘေးဖြင့်ချင်းချောကုန်ပြီဖြစ်၍ဘယတိစီတာဘေးဖြင့်ချင်းချောကုန်ပြီဖြစ်၍မနုဿာလူတို့သည်သရဏကိုယ်ဝေရာဟုရံသည့်သိကကြလေကုန်လူတွေကိုယ်ဝေရာဖြင့်နဲ့သိကတာဘေးကြောက်လို့ဘေးတွေကြောက်ဘေးတွေမှာကာဝယ်လိမ့်မယ်အဲဒါရည်ရွယ်ပြီးတော့

ရတိုင်းရတိုင်းပဲနတ်တွေဆိုတာရှိတယ်။ဗမာပြည်မှာရှိတော့ကနောရထာမင်း မတိုင်ခင်ကဆိုရင်ဗမာပြည်မှာကြီးတစ်ချက်နတ်တွေကိုယ်ကိုယ်နေတာများပုံပေါ်ပါတယ်။နောရထာမင်းလက်ထက်မှာတော့ပြုပြင်ရတယ်လို့ဒီလိုပဲသိရတယ်။ဒီလိုကဒီတိုင်းဘာသာတရားသက်သက်ဟောလို့ရှိရင်လိုက်နာမှာမဟုတ်လို့နတ်တွေနဲ့ရောပြီးတော့တောင်မှ နတ်စင်နာကုန်းနဲ့ရောပြီးတော့ဖရာနဲ့ပြည်တီနဲ့နတ်စင်နာကုန်းနဲ့ရောပြီးတော့လောက်ရတယ်လို့ဆိုတော့အဲဒီတော့မှလောက်ခဲ့တဲ့အတိုင်းခုလည်းပဲဖရာစီရီတွေကြီးရနတ်စင်နာကုန်းနဲ့နာယုကြီးတွေနဲ့တွဲကြီးတွေပါပဲအဲသွားတော့အဲဒီမှာဖရာလည်းပူဇော်ကြတော့တာတော့ရှိပါရဲ့ဒါပေမဲ့နတ်လည်းသိပြီးတော့အယူပြီးလေးနဲ့ပြီးကြတယ်နတ်ပိုးပြီးတော့ကြောက်ကြတယ်ဖရာကသူဘာမှမလုပ်ခဲ့ဘူးဖရာကတော့သူကဖရာကတော့တောင်းအောင်လို့ညွှန်ကြားရုံကညွှန်ကြားနိုင်တယ် မကောင်းအောင်လို့ဘုရားကဒါမှမပြုဘူးမပြုတော့ဘုရားသိကြတော့မကြောက်ကြဘူး။ဘာနဲ့တူနေလဲဆိုတော့မိဘတွေစိတ်ကောင်းလုံးကောင်းရှိတဲ့မိန်းမမိဘတွေကိုသားသမီးတွေကမကြောက်ကြလို့ဖြစ်။အဲအမေနဲ့အဖေနှစ်ယောက်မှဆိုရင်အမေကသိပြီးတော့နူးညံ့အမေသိမကြောက်ဘူး။အဖေကတော့ကလေးတွေပါရိုက်တာနဲ့ရိုက်တယ်အဖေနဲ့လည်းကြောက်တယ်။အဲဒီလိုပဲဆိုကြတိုင်းကြတယ်။အဲပါလို့။ငါဘုရားမြတ်စွာဘုရား ငါကိုယ်ဝရမယ်ငကိုယ်ဝရင်မင်းတို့ဘာလုပ်မယ်စသည်ဖြင့်ဘာမှချင်းချောက်ခြင်းလည်းမရှိဘူးသူလည်းမရှိပါဘူးငါမကိုယ်ဝတဲ့ပုဂ္ဂိုလ်တွေအဲဒုက္ခရောက်အောင်လုပ်မယ်ဒီလိုလည်းမရှိပါဘူးဒုက္ခရောက်အောင်လည်းလုပ်လည်းမလုပ်ပါဘူးအားလုံးပုဂ္ဂိုလ်တွေဆရာကတော့မေတ္တာနဲ့ကရုဏာနဲ့ချမ်းသာပြေလိုတဲ့စိတ်နဲ့သနာပြီးတော့အားလုံးအတွက်ကောင်းရာကောင်းကြောင့်ကိုသာလည်းညွှန်ကြားဆုံးမဩဝါဒပေးတယ်မကောင်းမှုအကုသိုလ်တွေမပြုကြနဲ့ကောင်းမှုကုသိုလ်တွေပြုကြဒီလိုလားညွှန်ကြားတယ် အဲငါစကားမနားထောင်တဲ့အတွက်ဘယ်နဲ့လုံးမဲတော့ချင်းချောက်ချင်းလည်းမရှိဘူးအကျိုးမဲ့ဖြစ်အောင်လည်းမလုပ်ဘူးအဲ့ဒါကြောင့်အရာသိမကြောက်ကြဘူးဘုရားဘာသာကပြင်မဲ့ကကောင်းကင်ဘုံကဘုရားဆိုတာသူတို့ဘာသာတရားရာချင်းပြင်အဲဒီဘုရားကသူစကားနားထောင်ရမယ်သူယူရမယ်သူစကားနားမထောင်တော့သူမယူသေးလို့မကိုယ်ွယ်လို့ရှိရင်အဲတန်ခတ်မယ် သာဝရမရဲကိုဖို့ချမယ်ဒီလိုတို့ဘာသာတရားစာတွေတန်းရှိတာကိုသူစကားနားတော်လို့ရှိရင်တော့ကောင်းကင်ဘုံကဲတယ်မယ်အဲဒီလိုသူဘာသာတရားစာတွေမှာရှိတယ်ပြီးတော့လူတွေကလူပြားတွေသိကြပါပဲလူကြီးကြောက်ရတယ်သူအကြောင်းဘူးဘုရားနဲ့စပ်ပြီးတော့ဆိုရင်မစဉ်းစားဘူးတချို့ဘုရားဘာသာတရားတွေနားရင်းနဲ့ နာကျင်မမဲလို့ဘုရားဘာသာတရားတွေနာပြီးတော့သူတို့ဘုရားပေါ်မှာစိတ်တစ်မျိုးဖြစ်သွားမှဆိုလို့လည်းမနာဝန်မှုတဲ့သူကအဲ့ဒီလိုယူကြရတာသူကသိယူကြရတယ်သိကြရတယ်သူကအဲဘုရားမြတ်စွာဘုရားကတော့အဲ့ဒီလိုကချိန်ချောက်တာလည်းမဟုတ်မကောင်းအောင်လည်းဘာမှပြုတာမဟုတ်တန်ခါတာလည်းမဟုတ်တော့ဘုရားသူတို့သိပြီးယူစီကြောင်းနတ်ကတော့အဲ့ဒီမှာနတ်ကတော့အများအားမြင်နေတယ်ထင်ရတာကိုဒီတော့နတ်တော်သူတို့ယူကြတဲ့လူတွေကနားကြည့်တယ်ဆိုတဲ့သစ်ပင်သားများယူကြတယ် အနာမရှိမဘူးအဲဒီနာမှာမယုံမတင်မလို့အောင်ဒီရင်ကျင်ခဲ့တော့တော့မစွန့်အောင်ဘူးဒါကဘုန်းကြီးတစ်ပါးကပြောတယ်သူเจ้าနောက်မှာလူတွေကရင်ကျင်နေစွန့်ပါတယ်လို့လို့လူတွေဒီမှာတားမြင်ရတာလေပြောလို့ပြုလို့မရဘူးနားမထောင်ဘူးတဲ့နောက်တော့ဘယ်နဲ့လောက်ရအောင်ဆိုတော့မဖြစ်ပါဘူးဆိုပြီးတော့အဲဒီနတ်ရှင်တွေတခုချတာနတ်ရှင်တွေတခုချတာတော့ ဒီနတ်ပြည်ရှိတော့သူတွေမလာကြဘူးသူကနားမှာမယုံရင်မလို့ဝင်ရနတ်ပြည်တော့ကြောက်ရတော့သူကဟိုသူကကောင်းတဲ့ကြီးပဲသူကဒီတိုင်းဆိုလို့ရှိရင်တော့အဲ့ဒါဘုရားနဲ့တရားနဲ့သိမကြောက်ပြောလို့မရဘူးအဲ့ဒါသစ်ပင်ကိုယ်ွယ်တယ်ဆိုတာသစ်ပင်မှာနားရှိတယ်ဆိုပြီးတော့အဲ့ဒီသစ်ပင်နတ်ကိုအကူလာပါပဲတောတောင်ဒီကိုယ်ွယ်တယ်ဒီလိုပါပဲအဲ့ဒါဒီကိုယ်ွယ်ရတယ်အဲ့ဒါဘာဖြစ်လို့တော့ဆိုလူတွေက ဘေးမျိုးတွေကြောက်လို့တဲ့လောကတွေတွေ့မဲ့ဘေးတွေလည်းကြောက်ဘေးပြီးရဲ့နောက်အဲဆင်းရဲမဲ့ဘဝတွေကြောက်မဲ့ဘေးတွေကိုကြောက်အဲဒီလိုဘေးဒုက္ခတွေမရောက်အောင်လို့ဘေးဒုက္ခတွေကြောက်လို့ယောဂဝေဒနာဖြစ်မဲ့ဘေးတွေအဲလူလူချင်းနှိမ့်သက်တဲ့ဘေးတွေဘာတွေတရှိပါလဲဓာတိဥရုနဲ့စပြီးတော့မိုးကောင်းအောင်ဘာအောင်စပြီးချင်းမိုးမခေါအောင်အဲဒီလိုလဲရွေပြီးတော့ကိုယ်ကယ်တာတွေရှိပါစုံလို့ပါပဲอืมဟုတ်တာမဟုတ်တာဒါလူတွေရွေချက်ကတော့အဲဒီလိုဖြစ်နေတာ ရွယ်တဲ့အတိုင်းတော့ဟုတ်ပုံတော့မပေါ်ဘူးဒါပေမဲ့လူတွေအဲ့လိုယုံကြည်နေတယ်ဒီလိုကိုယ်ကိုယ်မြတ်အဲ့ဒါကြောင့်မြတ်စွာဘုရားဘဟုမြတ်စွာဘုရားမနုဿာလူတို့သည်ဘုရားရည်စီတာဘေးမျိုးမျိုးဖြင့်ချင်းချောအကုန်သည်ဖြင့်ဘေးမျိုးမျိုးကိုကြောက်ရွံ့သောကြောင့်ပပဒာနိတောင်းတော်ကိုလောဝနာနိတောတော်ကိုလောအာရမဒုက္ခစေတယာနိအယံဥယင်သစ်ပင်နိဟုသောနာကွန်းတော်ကို၎င်း ရဏံကိုဝေယဟု၍ယံတိစိကကြလေကုန်၏အဲကိုဝေယဖြစ်နေစိကကြအကြီးသစ်ပင်တော်တောင်းလေးဥယျာဉ်လေးနာနောက်ပြင်နာကွန်းတွေကိုကြောကြပူဇော်ကြယူပေပြုကြကိုဝေယတယ်အဲဒီဒေသနာရာအချင်းဆိုရင်ကဘာရရမှာအစပထမတုန်းကအဲဒီတော့နတ်တွေကစကိုဝေလာတာဖြစ်ဟာတူပါတယ်သူစားဒီအစကိုဝေလာတယ် နေတံသောတရဏံခေမနေတံတရဏမௌဓမနေတံတရဏမာရမသာဝရုခမမုစတိဧတံဤတောတောင်သစ်ပင်စာရှိသောကိုဝေရာသည်ဥဒ္ဓမမြတ်သောတရဏကိုဝေယသနာဟောတိမေဖြစ်ဧတံဤသစ်ပင်တောတောင်သာသောကိုဝေရာသည်ခေမံဖေယညင်ရာဖြစ်သောတရဏကိုဝေရာသည်နာဟောတိမေဖြစ်ဧတံဤသစ်ပင်တောတောင်စာရှိသောကိုဝေရာကို အာဂမကုဝေယဟုစိကကြရောက်ကြ၍သဘာဒုက္ခလုံးစုံသောဆင်းရဲဥဒညမှာနာပရိမုစတိမလွတ်မြောက်နိုင်အဲ့ဒါကိုအဲ့ဒီသိမင်တော်တော်ကြီးကိုယ်ဝယ်တဲ့အတွက်တဲ့ဆင်းရဲတွေကမိမိတို့လွတ်မြောက်လိမ့်မယ်လို့ထင်ကြတယ်အဲ့ဒီဆင်းရဲကလွတ်မြောက်တာလည်းမရှိပါဘူးတဲ့ကိုယ်ဝယ်ရအစ်မဖြစ်ပါဘူးတဲ့ ယောဇာဗုဒ္ဓင်္ဇာဓမ္မေဇာသံဃေဇာတရဏံကတောယောဇာကျင်သူဒီကဗုဒ္ဓင်္ဇာမြတ်စွာဘုရားကို၎င်းဓမ္မေဇာတရားတော်ကို၎င်းသံဃေဇာသံဃာတော်ကို၎င်းတရဏံကိုကိုရဝေကတောစိကဤဧတံဤဘုရားတရားသံဃာတိဟူသောကိုဝေယသည်ဥဒ္ဓဝမြတ်သောတရဏံကိုဝေယပါပေ၏ဘုရားစီဘုရားမှတရားစီတရားမှသံဃာစီသံဃာမှကိုယ်ွယ်တယ် တရားစီတရားမှဆိုတာဘယ်လိုဟာတော့တရားစီတရားမှဆိုတာဘယ်လိုဟာတော့သံဃာစီသံဃာမှဆိုတာဘယ်လိုဟာတော့အဲ့ဒါကတော့သိသိပြီးပြောရတယ်။နာရတာတနာကြီးနေတော့တနာကြီးတော့ဆိုရင်လည်းကြာအောင်မလို့ဘုရင်ကယောဂီတွေအခုမှပညာနည်းလာမှဆွမ်းခါလေးရလို့တရားအထုတ်နေရတယ်နေတဲ့နေတဲ့သိရမသိလို့ရှိရင်မင်းမင်းများလို့ရှိရင်တရားတွေမတည့်ဘူးနော်။ရတဲ့အောင်လည်းနေနေနေနေနေသိ အဲဘုရားစီဘုရားမတရားစီတရားမှာသံဃာစီသံဃာမောပုဂ္ဂိုလ်သိကတယ်တဲ့အခုဘုရားသာသနာဝင်ဖြစ်တဲ့ပုဂ္ဂိုလ်တွေမနာကံကောင်းတယ်ကံကောင်းဆိုတကယ်ကိုကောင်းတာရှိရှိသောဘဝတွေအပြုခဲ့တဲ့ဒါနသီလကုသိုလ်ကောင်းမှုတွေကြောင့်အဲဒီကုသိုလ်ကောင်းမှုပြုစဉ်ခါကာလမေခွန်ဒီပံကြပါလို့ဤထူတောင်းပြီးတော့ပြုလာအဲဒီထူတောင်းကြောင့်ဒီခုဘဝမှာလူဖြစ်လာတာလူဖြစ်တဲ့တာမညာလူမဟုတ်ဘူး ဘုရားသာသနာကြီးညိုနိုင်တဲ့အရတေကဘုရားသာသနာကြီးညိုနိုင်တဲ့မိကောင်းဖခင်သာသမီဖြစ်လာတာဒီကသာမင်ညမဟုတ်ဘူးကြာခြေကုလိုရင်းနဲ့ဖြစ်လာတာအဲမိကောင်းဖခင်သာသမီဖြစ်ပြီးတော့မိဘတွေကဘုရားတရားသာယရဏသုံးပါးပုဂ္ဂိုလ်စိကနဲ့သာသမီတွေငငယ်တဲ့ပြီးတတ်တဲ့ရွယ်ရစာကြီးဘုရားတရားသာယရဏသုံးပါးကိုပုဂ္ဂိုလ်စိကလာတာအမှန်တန်ကို အကြောင်းညွှန်တာနာကြောင်းညွှန်တယ်အကြောင်းညွှန်တော့အကြောင်းညွှန်တဲ့အတိုင်းနဲ့ခြားပြီးတော့ကုသိုလ်တရားတွေကိုပွားနေတာပါနာမောတာပြေကောင်းပါတယ်ဆိုတရားတရားကယရဏသုံးပါးကိုယ်ပဲသိကြတယ်အဲ့ဒီကိုယ်ဝေရာကတော့ကဣတံခောတရဏံခေမံဣတံဤဖျက်တဲ့သံဃာရိဟုသောယရဏသုံးပါးသည်ခောစင်စေ ခေမံဘေယခသိဉ္တို့ညင်ရဖြစ်သောတရဏံကိုဝေယစစ်ပါပေ၏ဘေယခသိဉ္ညင်ရဖြစ်သောကိုဝေယစစ်ပဲတဲ့မျက်မှောက်ခြင်းဘေယံတည်းငြိမ်းကြောင်းလက်ရှိကြောင်းနာကင်းကြောင်းစသည်ကောင်းကျိုးချမ်းသာသည်ရာချင်းအကြောင်းဖြစ်တဲ့ကိုယ်ရာစစ်ပါပဲမျက်မှောက်တယ်လည်းကောင်းကျိုးချမ်းသာတွေရနိုင်တယ်နောက်သားမယားဘွားတွေမှလည်းကောင်းကျိုးချမ်းသာတွေရနိုင်တယ်ရနိုင်ပုံတွေတော့ နေကျင်တာမှပြောရမယ်ဒီလိုအခြေပြုတနာရအသိသွားတယ်ဒီအခြေကနေပြောနေရတာနဲ့ဒီလိုပဲဖြည်းဖြည်းပြောမှမလို့၃ရက်ဟောရရည်ထားတယ်၃ရက်နဲ့မပြီးတယ်၄ရက်ဟောရမှာအဲ၃ရက်နဲ့ပြီးရင်ပြီးရောအဲဘုရားတရားနာယတနာ၃ပါးဘေယခသိငင်းညာဖြစ်တဲ့ကိုယ်ဝရစေဒီပြန်တော့တောင်းနေပါလေလောကဘုရားဘာသာရှင်ကကိုယ်ဝရတွေကတော့ မိမိတို့ရည်ရွယ်တဲ့အတိုင်းအကျိုးကျေးဇူးမဖြစ်စေနိုင်ပါဘူးဧတံခောတရဏခေမဧတံတရဏမௌတမံဧတံဤဖျားတရားသံဃာတိဟုသောယတနာသုံးပါးဖြင့်ဥဒ္ဓမမြတ်သောတရဏကုဝေယအစစ်ပါပေ၏အမြတ်ဆုံးကုဝေယပဲအမြတ်ဆုံးကုဝေယကုဝေနေဧတံတရဏဤဖျားတရားသံဃာတိဟုသောကုဝေယအစစ်သောအာဂမကုဝေသောအာရင်ဆက်ရောက်၍ သဘာဒုက္ခအလုံးစုံသောဆင်းရဲဟုသည်များမှာပါမုံစတိလွန်မြောက်အလေတော်သည်လောကတွင်တွေ့ကြုံရတဲ့ဘေးရန်အန္တရာယ်တွေမှာလည်းလွန်မြောက်နိုင်တဲ့သံဃာတွေ့ကြုံသွားရမယ်ပဲဆင်းရဲတို့ဒါကလေးလည်းလွန်မြောက်နိုင်တဲ့သံဃာဆင်းရဲတွေအပြည့်တဲ့တန်ရတနာသုံးပါးပုဂ္ဂိုလ်တော်ချင်းဆင်းနေဆင်းတက်ပြီးတော့တရားနှလုံးသွင်းအာထုတ်နောက်ဆုံးတော့ဉာဏ်နာပြရမှာကိုအဲဒီဆင်းရဲခါသိနေမယ်အဲဒီတော့အကျိုးရရတော့ဒါတွေဟောရမှာလို့

သီလကုသိုလ်ဘာဝနာကုသိုလ်ဝေယဝိသကုသိုလ်တရားဟောရသောကုသိုလ်တရားနာရသောကုသိုလ်သတ်ကြည့်တော့ဒီကောင်းမှုပေါင်း၏အခုပါကကိုအမိယဖာဆရာသမားတို့အားပြပြဝေပါကုန်၏သွေမျိုးတို့အား ပါကုန်၏ဤရ၌ရောက်ရှိနေသောလူပရိသတ်နတ်ပရိသတ်ပေါင်းဟာမြတ်ပြေဝေပါကုန်၏အလုံးစုံသောအတ္တဝါပေါင်းတို့အား